နေရသာနာတော်နေ့2569ခုနှစ်ခရစ်နှစ်2023ခုနှစ်ဇူလိုင်လတရက်စနေနေ့ညနေပိုင်းထေရဝါဒဓမ္မကမ္မဋ္ဌာန်းလမ်းစဉ်သင်္นานကနေပြီးသဘောတရားရပိုင်း343သဘောတရားရပိုင်းအနေနဲ့ဘုန်းကြီးတို့သုံးချကျင့်လမ်းမြတ်ပဋ္ဌာန်းအပိုင်း84အတ္တိပစ္စယပိုင်း3 အဲ့ဒီပစ္စည်းကိုဆက်လက်လေ့လာကြမယ်နော်နေဘုန်းကြီးတို့နေတုန်းကပါဠိတော်ကိုရထားတဲ့ပစ္စယနေရတာပါဠိတော်လေးနဲ့ကြည်ပြီးတော့ပဋ္ဌာန်းကြောင်းကိုလေ့လာရတယ်အဲ့ဒီပါဠိတော်လေးပဲပြန်ကြည့်မယ်နော်နေပါဠိပစ္စယနေရတာပါဠိတော်နဲ့ပတ်သက်ပြီးဘုန်းကြီးပြောနေမှာပြီးသေးပါပစ္စယနေတာပါဠိတော်မှာပထမဆုံး စလောခာနာရူဉာဏ်အထိပစ္စေနာပစ္စယောအရိယပစ္စယောအဲ့ဒီမှာသူအဲ့ဒီအထိတကယ်တမ်းကျတော့ဒါတော့ခြုံပြောနေတာတော့သာသတ္တိသာသအထိအဲ့ဒီသာသတိဓမ္မအပိုင်းနဲ့အများကြီးပြော နာဒီသုဘထင်ရှားခြင်းအကျေစုပြုတယ်မာဘုံ၄ပါးရှင်းခြင်းထင်ရှားရှိခိုင်မှာအဒီပစ္စယတတ္တိဖြင့်ကျေစုပြုတယ်ပဋိသန္ဓေစိတ်နဲ့အရိယဝတ္ထုဒီမှာလဲပဋိသန္ဓေစိတ်စေတသိက်နဲ့အရိယဝတ္ထုဒါမို့ကမ္မဇာယုတ်အဲ့ဒီစိတ်စေတဆိုတဲ့နာနဲ့ယုတ်တရားတွေလည်းချင်းချင်းထင်ရှားရှိခိုင်မှာအဒီပစ္စယတတ္တိဖြင့်ကျေစုပြုတယ် စိတ်စေတသိက်နဲ့စိတ်စေတသိက်ကြောင့်ဖြစ်တဲ့စေတစာယုတ်တွေရှိတယ်။အဲ့ဒီစေတစာယုတ်တွေဟာလေထင်ရှားရှိခိုင်မှာပြစ္ဆုတ်ပံထင်ရှားရှိခိုင်မှာအဖြစ်ပစ္စယတတ္တိဖြင့်ခြေစုပြုတယ်။မဟာဘုတ်၄ပါးမဟာဘုတ်၄ပါးဟာလေဥပါဒာယုတ်၄ဥပါဒာယုတ်တွေကိုလေထင်ရှားရှိခိုင်မှာအဒီပစ္စယတတ္တိဖြင့်ခြေစုပြုတယ်။အဲ့ဒီလိုခွဲလိုက်ရင်တော့သာဇာတတ္တိမှာတော့ 9မျိုးလောက်9မျိုးလောက်ထွက်လာမာဘုံနှုတ်ပါဒယုတ်ပြီးတော့မှဘုန်းကြီးတို့ဥထိပုရိစာတတ္ထိစကိုင်းနာသောတိုင်းနာခာနိုင်နာဇေဝိုင်းနာကာယတာဝုထုတွေပေါ့ဒါတာတော့ဝုထုတူပါတူပါဗျပတာရယုံ၅ခုဒီဝုထုယုတ်တွေကိုအကြောင်းပြုပြီးတော့စိတ်တွေဖြုတ်ပေါ်လာထင်ရှားရှိကဝုထုယုတ်ကလည်းထင်ရှားရှိက ဒီစိတ်တွေဖြစ်ပေါ်လာဒါကြောင့်အတ္တိပစ္စယတတ္တိပကျေစုပြုတယ်ဒါဟုတော့ဝုထုပုရိသတအဋ္ဌိဥဒုပုရိသတတ္ထိလို့ခေါ်ပါတယ်ပြီးတော့မှရူပိုင်နာတတယနာဂာနာရတယနာပုဒ္ဓဝိုင်နာဒါအာယုန်နေပေါ့အာယုန်နေအကြောင်းမို့ဒီအာယုန်နေထေရှားချိခိုက်မှလည်းဒီအာယုန်နေတို့ဝုထုတွေဆိုတာရှိကကြိုတင်ပြီးဖြစ်တဲ့အတွက်အာရမဏပုရိသတတ္ထိပေါ့ အဲဒီလိုမှတ်ထားနောက်ဘုန်းကြီးတို့ဝီထီလေးကြည့်မယ်နော်ဝီထီလေးကြည့်တဲ့အခါကျရင်ဘုရှင်ရဲ့ပစ္စရဝီထီပစ္စရဝီထီတွေကတရားတွေကိုသူကပဋ္ဌာန်းပစ္စည်းတွေနဲ့ကြည့်ပြီးဟောလို့ပုံမှတ်မိတယ်ဣန္ဒြာဝဇ္ဇသကုဝိညာဉ်သကုရတာဝုတုသောတာတာဝုတုကာဏတာဝုတုစေဝတာဝုတုကာယတာဝုတုအစာရင် သကုရရဝိထိသောတာရရဝိထိကကာနာရရဝိထိစေဝါနကာယဝိထိတွာဝိထိဆိုအဲ့မှာသကုဉ္ဇဉ်နော်အဲ့ဒီဟာလေးကြည်ရင်ကြည်လိုက်တဲ့အခါကျတော့ဒီမှာဟောသွားတာကဒီသကုဉ္ဇဉ်စိတ်ပဲဟောသွားတယ်သကုဉ္ဇဉ်စိတ်ကသကုထုကိုမိပြီးဖြစ်တယ်အဲ့ဒါကြသကုထုသောတာဝတုကာနာဝတုစေဝါဝတုကာယဝတုမိပြီးပြီးတော့ပစ္စဝဉ္ဇဉ်စိတ်ဖြစ်တယ်ဒီလိုဟောသွား ဒီပစ္စဝဉ္ဇစေတရားလည်းဝိတုယတတ်တတ်နဲ့တော့မဖြစ်ဘူးဟောဗျာအာယုန်တွေတိုက်ဆိုင်တာဖြစ်တယ်ရူပဝန္တရံခန္ဓာရတာယဖုဒ္ဓဘာံဒီအာယုန်တွေလည်းရှိအောင်မအဲဒီအာယုန်တွေကိုဒီအာယုန်တွေလည်းဖြစ်ရှားရှိနေတဲ့ချိန်ဝိတုယနဲ့အာယုန်နဲ့ပေါင်းစုံတိုက်ဆိုင်မိလာတဲ့ကတော့ပစ္စဝဉ္ဇတွေဖြစ်လာအဲဒီမှာတော့ဒီဝိထိချင်းပစ္စဝဉ္ဇပဲပြီးသေးတော့ဉာဏ်နဲ့စိတ်တွေဉာဏ်နေသေးတယ် ဝိထီအနေနဲ့ကျင်ဒီပိစရာဝဇံတို့တောင့်တေယတာနိနာဝုဒ္ဓဇောထရာယုံဒါတွေကြမ်းနေတယ်။ဒါတွေတော့ဘုရားရဘုရားရှင်ပုဂ္ဂိုလ်ကရရှင်ကိုယ်တော်မြတ်ကြဒီစိတ်တွေဖြစ်စဉ်ကိုပေါ်လာပေါ်ပါတယ်။ဉာဏ်နဲ့စိတ်တွေပိစရာဝဇံတောင့်တေဆိုင်တွေကမနောတဒါဘုန်းကြီးတို့ပကိမိုင်းမှာသင်ခဲ့တယ်။ဉာဏ်နဲ့စိတ်တွေကတော့မနောဝိညာဏတနော်ပိစရာဝဒွေပိဇာဝိညာဉ်တစ်ဆင့်ပိစရာဝဇံတောင့်တေဆိုင် တွေကျင်တဲ့စိတ်တွေဉာဏ်နဲ့စိတ်တွေက မနောဝိညာဏဓာတ်လို့ခေါ်တယ်။ဉာဏ်ရတွေကြတော့သူကဒီမှာလဲဟောသွားတာကသက္ခာဉာဏ်သက္ကုဉာဏဓာတုယသက္ကုဉာဏဓာသောတဝိညာဏဓာကာနဝိညာဏဓာစေဝဝိညာဏကာယဝိညာဏဒီလိုဟောသွား။ဘာဉာဏ်နေလဲဆိုမနောတမနောဝိညာဏဓာဉာဏ်နဲ့စိတ်တွေကိုဘုရားအဲဒီလိုမနောတမနောဝိညာဏဓာနေတာဟောသွားတာ။အဲဒီမှာကြည်လိုက်ပေါ့နော်။ ပြင်းစရာဥဇာတာပတိဆိုင်တွေးတို့ဒီပြင်းစရာဥဇာတာပတိဆိုင်တွေးကြတော့ဒီပြင်းစရာဥဇာရဲ့တာပတိဆိုင်ရရူပဝံတတာရူပယုံမှာလည်းပြင်းစရာဥဇာပါတယ်တတာယုံခန္ဓာရတံကုတော်ပြင်းစရာဥဇာပါတယ်။ဘာဖြစ်လို့လဲဆိုငြိမ်သက်တဲ့စိတ်ကနေလှုပ်ရှားတဲ့စိတ်ပြောင်းပြီးတော့ပြင်းစရာဉာဏ်စိတ်ဖြစ်ပြီးဒီအာယုံကိုလက်ခံတဲ့တာပတိဆိုင်ရဖြစ်တာပဲ။ဒါကိုမနောတလို့ဘုရားပေါ့ဟောတာ။ အဲ့တော့မြေသနဝိသတာပတိဆိုင်တွေးဟာအာယုံ၅ပါးလုံးမှာဖြစ်တယ်အာယုံ၅ပါးလုံးပေါင်းစုံတိုက်ဆိုင်ဒါကြောင့်ရူပယရဏံအာရီတော်လေးကြည်လိုက်မယ်ရူပယရဏံတတ္တယနံကန္နာယနံရတယနံဖုဒ္ဓဗယနံမနောဓာတုယတံတံပြေရကနေဇဓမ္မနံဒီကြံတဲ့စိတ်တွေကိုဘုရားရှင်ကပရမဇောမနောဓာအရင်ဟောတယ်ဒါပြင်စရာဥစ္စာနဲ့တမ္ပတိဆိုင်တွေ့ ဒီပြည့်တော်သာတောင်းတည်းဆရာဘယ်ကိုမိပြပြရူပါယုံတတာယုံကာဏဝရတောင်ဖောတော်ပါယုံနော်အယုံ၅ပါးလုံးမှာမြည်အယုံ၅ပါးလုံးကြောင့်ပြဖြစ်တယ်ရူပါယနံတတာယနံကာဏယနံရတာယနံဖောတော်ပါယနံအိမ်မှာခဏရဒီအရာကိုကြောင်းပြုပြီးတော့ဗာစိတ်တွေပြလာတယ်ပိစရောဒတာပရိဆိုင်တွေ့တာမနောတပ္ပအနောဓာတုယစိတ်ဖြင့်စေတသိက်လည်းဖြစ်တယ်တန်တံပြုတကနေစဓမ္မနံ ဥပ္ပံတတော်ကဏ္ဍရသရောလည်းထင်ရှားရှိခိုက်ဖြစ်တယ်ပြီးတော့သကုတ္တသောတာဝတ္တကဏ္ဍဝတ္တစေဝဝတ္တကာဝတ္တလည်းထင်ရှားရှိခိုက်နော်ဒီမှာတော့အာယုန်တွေအကြောင်းပြုပြီးဖြစ်တဲ့အတွက်ဒီအာယုန်တွေကထင်ရှားရှိခိုက်ဖြစ်တဲ့အတွက်အဋ္ဌိပစ္စေနာပစ္စယောအဋ္ဌိပစ္စယတတ္တိဖြင့်ကျေစုပြုတယ်အဋ္ဌိပစ္စည်းဆိုတာပစ္စုပန်ဥပတိပဲနေနဲ့ထင်ရှားရှိခိုက်မှာအဋ္ဌိပစ္စယကျေစုပြုတယ်ဒီလိုမှတ်အောင် တော့ဉာဏ်ပါးတွေဉာဏ်နေသိတယ်ဆိုဣတိရဝဘုံကသနာပုဂ္ဂိုလ်ဝိစီရာတို့တံတိဆိုင်ပြီးတော့တန်ဒီရနာတို့ဇောခုနှစ်ချိန်တို့ဓာရုနှစ်ချိန်တို့အဲ့ဒီစိတ်တွေကြတော့ဟုတ်လားသူကပဲဖြစ်လဲဆိုတော့ဟိုမိယာဝိတ္တယုတ်တော့ကိုယ်ရဲ့အဲ့ဒီအရာဘယ်ဝိတ္တယုတ်ကိုပြီးပြုဖြစ်တယ်လဲအာယုန်နေနဲ့တော့ခန္ဓာရူပံတရကန္နာနေနဲ့ဖြစ်ပေမဲ့လို့ဝိထုယုတ်ကြကိုယ်ရဲ့သွား ဘုန်းကြီးတို့သကုညာသကုတုသောတာညာသောတာဝုတုကာဏဝညာကာဏဝုတုဇေဝဝဇေဝကာယဝညာကာယဝုတုကျန်တဲ့စိတ်တွေကြတော့အရိယဝုတုယောကိုမိပြုဖြစ်တယ်ဘုနာပြေသာဝဇံတို့တမ္ပတိဆိုင်တွေတန်ရဒီဟာတွေပေါ့ဗျာအကုန်လုံးကဝုတုယောကြကွဲပါအရိယဝုတုယောကိုမိတယ်အဲ့ဒါကိုခွဲပြခြင်းမျိုးဒီမှာတော့ တော့ဘုရားကတာမမဲဟောတာပါဠိတော်လေးပြန်ကြည့်နော်နာယံရူပံနေတာယယံရူပံလို့ပဲဟောတယ်ဘာယုတ်ဆိုတာမျိုးဘာဝတ္ထုယုတ်ဆိုတာမျိုးမပြောအပေါ်တော့ကလို့စက္ကိုင်းနာသောတိုင်းနာဂာနိုင်နာဒီလိုတိတိကျကျမပြောရူပိုင်းနာတတိုင်းနာဂာနိုင်နာဒီလိုမပြောဘူးဗျအဲ့ဒီဟာလေးဒီနေ့ရှင်းပြမယ်နော်ဒီရူပံဆိုတာဘာယုတ်ကိုပြောရလဲဒီယုတ်ကိုမိပြုတ်ပြီးတော့ ကိစ္စရဝဇံတမရိဆိုင်တွေတို့ဉာဏ်နဲ့တန်တည်းနာသုံးခုဇောခုနှစ်ကြိမ်ဓာအောင်နှစ်ကြိမ်ဒါတွေကဖြစ်ခဲ့တဲ့ဒီစိတ်အဲ့ဒီစိတ်တွေတပ်ဖွဲ့ရင်တော့မနောတမနောဉာဏ်တာပေါ့အဲ့ဒီအဲ့လိုယောဂကြံတော့ပြည့်ပြည့်လို့ဆိုရင်တော့လာဘုန်းကြီးတော်ဥဒိယ6ပါးနားလဲဒါဟရိယဝထွေယောဆိုတာပြီးပါဒါပေမဲ့အရင်တုန်းကကြအဲ့ဒီလိုဒီဟာနဲ့ပတ်သက်ဟရိယဝထု ဆိုတာကို ဘုရားကဓမ္မသင်္ကနိပါဠိတော်မှာဟရိယဟုထွေးလို့ဆိုပြီးတော့ဒီလိုဘူရင်းမှာဟောထားတာမရှိဘူးနော်။ဘာကြောင့်ဘောလဲဆိုတဲ့အခါကျတော့အဲ့လိုဘုန်းကြီးတို့ကြောင်းတော့ရှိတာပေါ့။အဲ့ဒီမှာဟရိယဟုထွေးလို့ဆိုတာမဟောပေမဲ့ဓမ္မသင်္ကနိပါဠိမှာမဟုတ်ဘူး။ဒါပေမဲ့ပဋ္ဌာန်းကျမ်းမှာကြပါယန္တုပါနေတ္တာယအမိမတ္တဗနအကျဉ်းရုပ်ကိုပြီးပြုတ်ပြီးတော့ ဒါဝိထုယုတ်တစ်မျိုးပဲဆိုတာမျိုးဒါနားလေသဘောပေါက်သွားတော့နောက်ပိုင်းမှာဘုန်းကြီးတို့ဒီပညာဝါဒလေးလာတဲ့ကကြတွေ့မှာအဲကြတော့ဘုရားပါလို့ဝိထုခန္ဓာနာခန္ဓာဝိထုကဒီလိုဟောတာတွေ့တယ်နော်သကုဝိထုသောတာဝိထုခန္ဓာဝိထုစေဝဝိထုကာယဝိထုပြီးတော့ဗာကျန်ဟရိယဝိထုပေါ့ဗျာဝိထုဟရိယဝိထုကနေပြီးတော့ကျန်တဲ့စေစေတသိက်နာခန္ဓာပိဇောကရနာခန္ဓာ ပိစောကရပဋိသန္ဓေနာ ခန္ဓာနဲ့အရိယဝတ္ထုခန္ဓာဝုထုတ်တာဒီလိုဟောတာလေးရှိတယ်ဝတ္ထုဆိုတဲ့နာမည်နဲ့ဟောတာအခုနေရာမှာじゃရူပံဆိုတဲ့နာမည်နဲ့ဟောတာအဲ့လိုမျိုးရှိတော့အဲ့တော့ရူပံဆိုတာဘာယုတ်လဲဝတ္ထုဆိုတာဘာလဲဒါတွေစဉ်းစားကြတော့အဲ့တော့အဲဒီဉာဏ်နဲ့စိတ်တရားဒီဝတ္ထုယုတ်ကိုမိပြုဖြစ်တယ်အဲ့မှာစဉ်းစားကြတော့ပေါ့ ရုပ်ရအဲ့ဒီမှာဘာလေးပြောလာလဲဆိုရူပံလေးရုပ်ရုပ်ဆိုတော့ရူပပေါ့ဒါလေးကြည့်ပြီးတော့ဘာလေးထည့်လိုက်လဲဆိုဒါကဒီခန္ဓာကိုယ်ကြည့်လိုက်တဲ့အခါကျဝမ်းသာတာတို့ဘယ်မှာသွားဖြစ်လဲကိုယ့်ရဲ့နှလုံးသားပေါ်မှာမိပြုဖြစ်တယ်တကူတည်းကြောက်တာလန့်တာစိုးရင်ဝမ်းသာတာဒီသတင်းတွေကြာရင်ထဲမှာလာထိကြိုက်တော့ ဒီနေရာမှာခုံပါဒီအကြောင်းအရာတွေကြည့်ပြီးတော့ပိုထင်ရအောင်ဒီနေရာမှာအာသုံးလိုက်တယ်ဟရိယရူပဟရိယဝုထုဆိုတဲ့စကားလုံးလေးသုံးလာကြတော့အဲ့တော့ဒီဟရိယဝုထုဆိုတာကစာပေထဲမှာじゃဘာပြောသွားလဲဆိုတော့စာပေကျမ်းစာများမှာじゃတော့ဟရိယဝုထုရဲ့တရားကနှလုံးသားထဲမှာ ရှိတယ်လက်တစ်ဖက်လောက်တီးနေတဲ့သွေးပေါ်မှာပေါ့တီးနေတယ်သွေးထဲမှာတီးနေတယ်ဒီလိုဆိုတော့ အဲဒါကြောင့်မို့အရိယဝတ္ထုယုတ်ဆိုတာနှလုံးသားခေါ်တာလည်းမဟုတ်ဘူးနှလုံးသားထဲမှာရှိတဲ့သွေးကိုလည်းခေါ်တာမဟုတ်ဘူးဒါလည်းချင်းချင်းလေးလေးသိထားမယ်နော်အဲ့ဒီသွေးပေါ်မှာတီးနေတဲ့ယုတ်ကိုအရိယဝတ္ထုလို့ခေါ်တာလေနှလုံးသားခေါ်တာလည်းမဟုတ်နှလုံးသားထဲမှာနှလုံးသားထဲမှာရှိတဲ့သွေးကိုလည်းခေါ်တာမဟုတ်ဘူးနော်နှလုံးသားထဲမှာသွေးရဘုန်းကြီးတို့ဒီလက်တစ်ဖက်ဘုံဘုံလေးလုံးလာဒီလက်တစ်ဖက်ရှင်းတော့လက်တစ်ဖက်ဆုံးကုန် အဲဒီလောက်မှတီးနေတဲ့အဲဒီထဲမှာရှိတဲ့တွေးလေးတွေမှာတီးနေတယ်ဒါကိုပြောတော့အဲတော့ဒီမှာနဲ့ပတ်သက်ပြီးတော့ဒီစာပေကျမ်းစာများဖွင့်တာတွေနဲ့ပတ်သက်ပြီးတော့ဆရာတော်ဒေါက်တာနန္ဒမလာရှင်းပြချက်လေးတွေကောင်းပါဒါလေးတွေဒီနေ့သူရှင်းပြချက်လေးတိုင်ပြောခြင်းအဲ့ဒီမှာဘာတွေ့ရလဲဆိုတော့ဘုန်းကြီးတို့ရှင်မဘုဒ္ဓဂောတာနော်ရှင်မဘုဒ္ဓဂောတာတို့က ဘုန်းကြီးတို့ဒါဘုရားရှင်ပြိဋိဘာဆံပြီးတော့နှစ်ပေါင်းတစ်ထောင်ကျော်လောက်မှာ ရှင်မဘောရဂောတာအခုထက်ကရာတွေကိုပြန်ရေးတဲ့ရှင်မဘောရဂောတာပေါ်လာသူနဲ့အတူတူဘုန်းကြီးတို့ပြီးတော့မှပြီးတော့မှကျမ်းကြီးတွေထာတာလေးနေဟုတ်လားပြီးတော့မှပါဠိတော်ဘုရင်ပါဠိတော်ဓမ္မသင်္ကတိပါဠိတော်သူ့ဖွင့်တာထာတာလေးနေသူ့ဖွင့်တာမူလတိကာတို့အနုတိကာတို့ဒါမျိုးတွေဖွင့်တယ်အဲ့နောက်ပိုင်းမှာကျတော့ မဏိတိပါတို့ပါတို့ဒါတွေလည်းပေါ်လာတယ်အဲ့ဒီရှင်မဗုဒ္ဓဘောဓနဲ့အဘိဓမ္မာဗုလတိကဒီတိကကျမ်းရလည်းသိခက်ခဲနေနေတော်တန်နာလည်းကိုခက်တယ်အဲသူဗုလတိကဆရာတော်ဆိုတော့ရှင်အာနန္ဒခေါ်တယ်ဘုရားလက်ထက်ကမြတ်စွာဘုရားအလုံးကြီးပြုစုဆောက်ရှောက်တဲ့ရှင်အာနန္ဒနဲ့နာမည်တူနဲ့ဆင်းတယ်ဝတ်တူနေတော့အဲ့ဒီရှင်အာနန္ဒရေးတဲ့အဘိဓမ္မာအဖွင့်ကျမ်းကြီးတွေမှာ ယထာဝထု ဆိုတဲ့စကားလုံးကိုသူကတမျိုးရှင်းပြအရိယဆိုတာနှလုံးသားကိုပြောတာမဟုတ်ဘူးအရိယဆိုတဲ့စကားလုံးကနှလုံးသားပြောတဲ့နေရာရှိတယ်သူကတော့အဲ့ဒီနေရာမှာနှလုံးသားပြောတာမဟုတ်ဘူးအရိယဆိုစိတ်ကိုပြောတယ်ညဘုန်းကြီးတွေလည်းသုံးပါတခါညာဒီလိုကစိတ်နှလုံးကောင်းတယ်စိတ်နဲ့နှလုံးသားဟုတ်လားရောပြောတာရှိတော့လောက်ကနော် အတွက်စိတ်နှလုံးသားကောင်းတယ်စိတ်ကောင်းတယ်နှလုံးကောင်းတယ်ဒါကိုပြောလို့ရမှာစိတ်နဲ့နှလုံးနဲ့တွဲတော့အခုပြောချင်တာကခုနပါဠိတော်လေးကြည့်ရင်ဇာရူပနေတာယမနောဓာတုဆိုမနောဉာဏတာဝတ္တန္တုအဲ့ဒီရုပ်လေးကိုမိပြုတ်ပြီးတော့ဘာဖြစ်လာလဲမနောတမနောဉာဏ်စိတ်တွေကဖြစ်တယ်ဆိုပြီးတော့အခုအဖြေရှားနေကြပါလေဒီမနောဝိညာဏတပြစ္ဆရောကတမတိဆိုင်တွေးပေါ့ ကြံတဲ့စိတ်တွေတန်ရဏဟုထောဇောတရာယုန်နေအဲဘဝင်စိတ်တွေဒီမနောဉာဏတဆိုကြံတဲ့စိတ်တွေရဲ့မနောတမနောဉာဏစိတ်တွေရဲ့တရားဒါပါလေဒီလိုပြောချင်တော့အရိယအရိယဆို မနောတမနောဉာဏတတ္တိယတရားဒီလိုဖွင့်လိုက်တာပါပဲသူကအရိယဆိုမနောဉာဏတမနောဒီတော့ မနောဝိညာမနောတဆိုတဲ့စိတ်တွေမနောဝိညာဏတစိတ်တွေကတရားဒီလိုပြောတယ်ပေါ့အဲ့တော့ဝုထုဆိုတဲ့စကလုံးရူပဆိုတဲ့စကလုံးလေးတွေကြည့်ပြီးတော့ဟရိယဆိုတာလေးထည့်လိုက်တော့ထည့်ပြီးတဲ့အခါကျဘာသုံးလဲဟရိယဝုထုအဲ့တော့အဲ့တော့မိဓမ္မာဆရာကြီးတို့တချို့ကလည်းနှလုံးသားကိုညှို့နေတချို့ကစိတ်ကညှို့နေဒီလိုယူဆကြတော့ နောက်ပိုင်းဘုန်းကြီးတို့ဒီဘက်ခေတ်မှာကျတော့သိပ္ပံပညာတွေကျတော့ဗာလဲစိတ်ဟာနှလုံးမှာလည်းအုံနောက်မှာပေါ်ပြီးပြောလာကြတယ်ပေါ့ဒီလိုယူဆလေးတွေဖြစ်တော့အဲမှာဆရာတော်ဒေါ်လနန္ဒမလာစဉ်းစားကြည့်တော့ဒီနှလုံးတို့အုံနောက်တို့ကလည်းအကုန်ဆက်ဆက်နေတော့ဆက်ဆက်နေတဲ့အတွက်ဘုရားကဒီမှာတိတိကျကျပြောမသွားဘူးရံရူပန်းလို့ပြောလိုက်တဲ့အခါကျနှလုံးမှာလည်းရှိတယ်လို့ပြောလို့ရတယ်အုံနောက်မှာလည်းရှိတယ်လို့ပြောတယ်ဟုတ်လား တခုခုပြောလိုက်မယ်ဆိုရင်နှစ်ခုလုံးနဲ့ဆက်ဆက်မှုများတော့ဒီဟာဒီမှာမြတ်စွာဘုရားကအဲ့တော့နှစ်ခုလုံးဆက်သွယ်နေတဲ့သဘောတရားအောင်ဘုံနောက်နဲ့နှလုံးသားဆက်သွယ်နေတယ်ဆိုတော့ယံရူပံနေတာယဒီလိုတောင်းတယ်ဒီရဲ့ပညာဝါဒမှာကြလဲဝုဒ္ဓခန္ဓာနာခန္ဓာဝုထုတ်တာဒီလိုတောင်းတာလေအဲ့ဒီလိုတောင်းလိုက်တဲ့ခါကျတော့ အဓိပ္ပာယ်ပိုးကျပြန့်သွားတာပေါ့နော်အကုန်လုံးခြုံမိတဲ့သဘောမျိုးဖြစ်သွားတော့ဘုနာထေရဒီကဆရာတော်ကြီးတွေယူဆတယ်တော့ဓာတ်ရိုက်တော့မကန့်ညီဘူးလို့ပြောလို့ပြောဒါပေမဲ့လို့မဆန့်ကျင်ဘူးလည်းပြောလို့ရတယ်အဲ့တော့ဒီမှာစကုဝိညာဉ်စိတ်သောတာဝိညာဉ်စိတ်ကာနဝိညာဉ်စိတ်စေဝမြေကာဝိညာဉ်စိတ်ဒီစိတ်တွေမိယာဝတ္ထုယောကတော့ထင်ရှားနေတာစကုဝိညာဉ်စိတ်စကုဝတ္ထုသောတာဝိညာဉ်စိတ်သောတာဝတ္ထု ကာဏဝိညာဉ်စိတ်ဆိုကာဏဝတ္ထုဇေဝဝိညာဉ်စိတ်ဆိုဇေဝဝတ္ထုကာယဝိညာဉ်ကာယဝတ္ထုဉာဏ်နဲ့စိတ်တည်းရဲ့မိအောင်ပြောသောမှာဆိုတော့ဟုတ်လားအုံနောက်နဲ့နှလုံးသားစိတ်ဖြစ်ရအုံနောက်နဲ့နှလုံးသားစိတ်ဖြစ်ရဌာနလို့ဒီလိုတာမန်ပြောလိုက်ရင်တော့ဟုတ်လားသိပ္ပံပညာရှင်တွေလိုဘိဓမ္မာရကိုကြိုက်တယ်လို့ဒီလိုဆိုနိုင်တယ်ဆိုတော့ရလို့ဆိုတော့ရှင်းပြလို့ပေါ့ဗျာ။ဘာဖြစ်လို့ဒီလိုပြောရသလဲဆိုတော့လေသူက ဒီခေတ်မှာနှလုံးတွေကိုခွဲစိတ်ပြီးတော့အတုတတာလို့နှလုံးသားနှလုံးသားခွဲစိတ်တာလို့ဒါတွေဒါတွေနဲ့ကန့်ညီအောင်ယူလို့ရှိရင်နော်ဟုတ်လားဒီလိုဗာပြောရမလဲနှလုံးသားကိုပြောတာလည်းမဟုတ်ဘူးနှလုံးသားတွေကသူ့ရဲ့ကိုပြောတာသူ့ရဲ့ဆိုလို့ရင်တော့ရှိနေမှာပဲသူ့ရဲ့တကလုံးနဲ့ပတ်နေတော့အဲ့ဒါမျိုးလဲသူကပြောတယ်ပေါ့အဲတော့လက်တွေ့အပြင်ကြည့်မယ်ဆိုရင် ဒီနှလုံးဆိုတာလည်းရှိတယ်အုတ်နောက်ဆိုတာလည်းရှိတယ်ပေါ့ဒီနှလုံးနဲ့အုတ်တောင်းနဲ့အပြည့်အများလားဆက်သွယ်နေတော့ဒီပုံမှာပဲမိတိပြီဖြစ်တယ်ဆိုရင်တော့ဒါတော့ညင်းစရာမရှိတော့ဘူးဗျာစိတ်ရဖြစ်ရဌာနပဲလဲလို့မေးလို့ရှိရင်ဘုံလုံးနဲ့နှလုံးသားပြန်လာဆက်သွယ်တဲ့နေရာစိတ်ဖြစ်ရဌာနနဲ့ဒီလိုပြောလို့ရတယ်ဒီလိုလေးသူကခွဲပြသွားတော့ဘူးအဲ့တော့လောလောကူမှိုင်တော့ တရားဝတ္ထုပေါ့ဗျာတရားဝတ္ထုဆိုတာခုနလိုပဲမှတ်ရုံမှရှိတာလောလောကူမှတ်လို့ရအောင်မျက်စိစက္ကုဉ္ဉ္စေစက္ကုတို့မျက်စိအကြည့်ဝတ္ထုရုပ်လေးမှပြီးဖြစ်တယ်သောတာဉ္ဉ္စေဆိုရင်နာကြည့်ဝတ္ထုရုပ်မှပြီးဖြစ်တယ်အနန္တိစေခန္ဓာဝิญဉ်စိတ်ဆိုရင်တော့နှာခေါင်းကြည်ဝထုရုပ်လေးမှာမိပြုဖြစ်တယ်။ဇေဝဝิญဉ်စိတ်ဆိုရင်ရှားကြည်ဝထုရုပ်လေးမှာမိပြုဖြစ်တယ် ကာယဝိညာဉ်စိတ်ဒါတော့ကာယပတာရေဝုထုယုံမှာမိပြီဖြစ်တဲ့ဉာဏ်နဲ့စိတ်တွေပေါ့နော်စိတ်တွေအများကြီးဉာဏ်နေတော့နော်ကိုကပြီးတာဒွေပိဇောဝိညာဉ်30ပဲပြီးတော့ဉာဏ်နဲ့စိတ်တွေဉာဏ်ဝိပစေကရိယာစိတ်တွေနော်ပိဇောဇာတမရိဆိုင်တို့ဤတို့ဒါတွေဉာဏ်နဲ့ဒွေပိဇောဝိညာဉ်30ဉာဏ်နဲ့အားတွေကဒွေပိဇောဝိညာဉ်တမရိဆိုင်တွေမှာဉာဏ်နဲ့စိတ်တွေကို စိတ်ခွန်ဆရာမနောဝိညာဏတပ်ဒီစိတ်တွေကမိယာတိယာဒီကိလို့ဆိုရင်တော့တမန်ချံကမှတ်လိုက်တော့တရားဥဒ္ဓယောပေါ်မှာမိတိဖြစ်တယ်ဒီလိုပြောတော့ဒါမှဒီမှာတော့ဘုရားကတော့ရံရူပံဆိုတဲ့အနေနဲ့ပဲသုံးပါတယ်ပြီးတော့ပညာဝရပါဠိတော်တန်းကြည်ပြန်တော့လေဝတ္ထုခန္ဓာနာခန္ဓာဝတ္ထုဒီလိုပဲသုံးပါတယ်ဒါတော့အငင်းခုံရှိစရာမရှိတော့ဘူးဘယ်မှာတော့ဘုရားပြောသွားတယ်လားကောင်းပါဆိုလဲ ပြောလို့ရတော့နှလုံးမှာလည်းပြောလို့ရတော့ဒါမျိုးပဲသူကနှစ်ခုကဆက်သွယ်နေတာဒါကိုကြည့်ပြီးရန်တူပန်းအဲ့တော့လွယ်လွယ်ကူမှတ်ချင်တော့ဖရိယဝတ္တယုတ်ကိုမိပြပြီးဆိုမနောဝိညာဏမနောဝိမနောတမနောဝိညာဏတစိတ်တရားဖြစ်တယ်အဲဒီဝတ္တယုတ်ကိုမိပြမနောတမနောဝိညာဏစိတ်စေတသိက်တွေဟာထင်ရှားရှိခိုင်မှာအဋ္ဌိပစ္စယတတ္တိပြကျေစုပြုတယ်အဲ့ဒီလိုမှတ်လိုက်တော့ပုံလွယ်တာပေါ့နော် ဒါကတော့သူမူရင်းပါဠိတဲ့ကကိုက်ကြည့်တဲ့ပုံမျိုးပဲနော်ပြီးတော့မှဘုန်းကြီးတို့ဟိုသွားမယ်နော်တို့တို့မှတ်စုလေးပြန်သွားမယ်မှတ်စုလေးနဲ့ပြန်ရှင်းရမယ်မှတ်စုလေးကဘုန်းကြီးတို့ဘယ်ရောက်သွားပြီလဲဆိုအဋ္ဌိပစ္စည်းအဋ္ဌိပစ္စည်း၅မျိုးအမျိုးပြီးတော့အတိပဲရှင်းလင်းချက်ဆိုတာအဲ့ဒီရောက်အဲ့ဒီပါဠိတို့ရဲ့အထက်အောက်ဆွဲချလိုက်နော် အဲ့ပေါ်အပေါ်ပေါ်မှာအဲ့ဒီပစ္စည်းတွေအပေါ်အကျေရှင်းလင်းချက်ဆိုပြီးတော့ပါတယ်ဟုတ်အဲဟုတ်ပြီအဒီအကျေရှင်းလင်းချက်ကြည့်မယ်နော်ဘုန်းကြီးတို့အရှင်ဘက်ကအပေါ်နားလေးတီးပြီးသွားပြီးအကျေရှင်းလင်းချက်ကြည့်မယ်ဒီအဋ္ဌပစ္စည်းက၅ပါးရှိတယ်ဆိုတာဘုန်းကြီးတို့ပြောခဲ့ပြီ အဲ့ဒီပစ္စည်းကသာဇာတ္တိမှာဆိုသာဇာတ္တိသာဇာတနဲ့အဋ္ဌိပေါ်ရပေါင်းဇာတအတူတူကဖြစ်ပြီးတူတူကလည်းဖြစ်မယ်ထင်လဲထင်ရှားရှိရမယ်အဲ့ဒါမျိုးဆိုရင်တော့သာဇာတတိတတ္တိဖြစ်ကျေစုပြုတယ်အဲ့ဒါကိုခုနက ပါဠိတော်လေးနဲ့ကြည့်မယ်ပါဠိတော်ဒီဘက်ကဘုရားဟောတာပစ္စယနေတာပါဠိဒီပါဠိနဲ့ပေါ့ပစ္စယနေတာနဲ့ဆင်ခြင်ပုံမြင်လို့ အဲ့ဒါလေးပဲပြန်ရှင်းတာတော့ထင်ရှားရှိဒီတော့စိတ်စေတသိက်ဟူသောလက္ခဏာလေးပါတို့သည်ချင်းချင်းအတ္တိပစ္စယတတ္တိပင်ကျေစုပြုတယ်ဒါရဆတ္တရောခန္ဓာအရူပိနောအညမညာအတ္တိပစ္စည်းနဲ့ပစ္စည်းဒါကြည့်ရတာစိတ်စေတသိက်တွေတော့ထင်ရှားရှိတာုသိုလ်စေအကုသိုလ်စေဝိပဿနာကရိယာစေဒါတွေထင်ရှားရှိတာဒါမဲ့သူတို့စိတ်တွေအကုန်လုံးပေါင်းတွင်ဖြစ်တာပေါ့ကုသိုလ်တို့ကုသိုလ်ချင်းချင်းအကုသိုလ်တော့အကုသိုလ် ဝိဘက်ဆိုဝိဘက်ကိရိယာဆိုကိရိယာပေါ့ဒီလိုပဲပေါ့အဲ့ဒီနာမခန္ဓာချင်းချင်းပဲထင်ရှားရှိတဲ့ခိုက်တမှာအတ္တိပစ္စယတတ္တိပြင်ကျေစုပြုဒါအတူတူကလည်းဖြစ်နေတဲ့အတွက်သာသာတတ္တိဆိုပါနောက်တစ်ခုဒီကနေပြီးတော့ဒီစိတ်စေတသိက်အရမတာစိတ်စေတသိက်ဒီစိတ်စေတသိက်ဒီစိတ်စေတသိက်ကနေပြောလို့တော့ဒီမှာစိတ်ဓာတ်စေတသိက်ကလည်းဓမ္မ စေတသမုဋ္ဌာနာဒုပါဏစိတ်စေတသိက်တရားချင်းချင်းလဲထင်ရှားရှိကမှာအတိပစ္စယတတ္တိပိကျေသူပိဒီစိတ်စေတသိက်တွေဟာလဲစိတ်စေတသိက်ကြောင့်ဘာဝသူတို့ကဖြစ်စေတယ်ထုတ်လုပ်တယ်လဲစိတ်စာရုပ်တွေထုတ်လုပ်တယ်များသောအားဖြင့်ဟုတ်လားဥပထမကတတ္တိဆိုတော့စိတ်စေတသိက်ချင်းချင်းကြတော့သူကဘာမှထုတ်ပြုတ်လို့ပေးတာမဟုတ်ဖြစ်စေတာရှိတာမသူတို့ချင်းချင်းမထောက်ပံ့ပြီးတော့ကျေစုပြုတ် ဒါကြောင့်ဒီအဋ္ဌိပစ္စည်းကိုဥပဓမ္မကတတ္တိဆိုတော့ဒီကထားမြောက်ဒါမှဒီမှာကျတော့စိတ်စေတသိက်တွေကြောင့်စေတစာယုတ်တွေပြက်လာကုသိုလ်စိတ်စေတသိက်ကြောင့်ကုသိုလ်စေတစာယုတ်တွေဖြစ်မှာပဲအကုသိုလ်စိတ်စေတသိက်တွေကြောင့်အကုသိုလ်စေတစာယုတ်ဖြစ်မှာပဲဝိဘကရိယာပြာကရစိတ်တွေကြောင့်ဝိဘကရိယာစေတစာယုတ်တွေကမ္မစာယုတ်တွေဖြစ်တယ်ဒါကြောင့်ဒါကြတော့ဖြစ်စေတာထုတ်လုပ်ပေးတာ ပြုလုပ်ပေးဒါကြတော့ဇနကတတ္တိဖြစ်စေနော်ဥပဓမ္မကတတ္တိဆိုတာရေပုံရဆိုတာဒါပြောဥပဒေဥပဓမ္မကတတ္တိအထောက်ပံ့တခုတခုထောက်ပံ့ပြီးကျေစုပြုနာကြဆိုရေပုံရပြောတာဒါကြတော့ဖြစ်စေထောက်လုပ်တယ်လို့လည်းပြောလို့ရစေတစေတိကဓမ္မစေတသမုဋ္ဌာဒုဝနာအတ္တိပစ္စေနာပြောဒါကြောင့်သူကတူရတူရလေးပေါက်ပြီးဒီကလေးရှင်းပြောတော့ပြီးတော့မှဗာပြောလဲဆို ဒီအောက်ကနေခဏီဒါကိုကြော်ပြောတယ်ပေါ့နော်ဘာဖြစ်လို့လဲမာဘုတ်၄ပါးတွေဒီမှာပြောစရာဆက်ဆက်ရှိနေပိစောကာရပရိတန်ဒီအောက်ကနေခဏီပိစောခန္ဓာ၅ပါးရတဲ့ပုံကပရိတန်ဒီစိတ်တွေပေါ့နော်ကာမဆရဝတင်ညတကျင်တဲ့ရူပ15ပုံပေါ့ဒါကိုပိစောကာရခန္ဓာ၅ပါးရတဲ့ပုံတွေကိုပိစောကာရပုံလို့ခေါ်တယ် အဲ့ဒီပုံမှာ organic ကနေပရိသန်နေတီးပြီးဆိုရင်ဒါကြတော့ဘုန်းကြီးတို့ကမရဏတဏဝိထီပေါ့တော့ဒီဘက်ဘဝနဲ့သေသေပြီးနောက်ပိုင်းပရိသန်နေတီးတဲ့ဝိထီလေးကြည်ရအဲ့ဒါဆိုပိုရှင်းအဲကြောင့်ဝိထီလေးတွေကိုင်းကိုင်းပြောတာကအဲ့ဒီဖြစ်စဉ်နေနဲ့ကြည်ပြောလိုက်ပုံမှတ်မိလိမ့်မယ်နော်ဒါတော့ကပြင်စားတော့သေသုတိနဲ့ပရိသန်နေအဲ့ဒီဝိထီလေးအဲ့ဒီဝိထီဆရာလေးပြမယ်နော် အဲ့ဒီဝိရိယလေးကြည်လိုက်ဒီပိဇောကရပရိသန်စိတ်စေတသိက်နဲ့အတူဖြစ်တဲ့ကာမစာယုတ်သုံးဖို့အရိယဝတ္ထုယုတ်ဆိုပိုရှင်းတယ်အဲ့ဒီခုနဥတီလေးပြချက်နော်ပိစာပရိသန်နေစိတ်ပြီးတော့အခါကျတော့ဗာလဲပရိသန်နေဘုန်းကြီးတို့ဘဝတစ်ခုကသေလာပြီဆိုသေသွားပြီဒီဘက်ဘဝရောက်လာဂျာကာလာမှာခြားမရှိဘူး အနန္တတတ္တိဆိုတာ ਨੇ ကြည်လိုက်ရင်ကြာကလာချမ်းမြေသိပြီးရင်ဘဝတူတန့်ရောက်သွားတယ်ကာမဘုံဖြစ်မယ်တန်ရောက်မယ်ဒုက္ခဘုံဖြစ်မယ်ဆိုတန်ရောက်တာမိဝါနဲ့နေတာနဲ့နတ်တွေကြောက်ဝပ္ပတိဘုဘွားကလေးထင်ရှားဖြစ်တာနဲ့ဒီလောက်ပဲကွာနော်ပရိသန်နေတန်နေရတယ်ပရိသန်နေတီတာနဲ့ကြိုင်တယ်သူကဘာဖြစ်လာလဲကာယတတကလစကုရုပ်စကု ဘာဝတတကလ10ခုဝုဒ္ဓတတကလ10ခုကမ္မဇာယုတ်30ဖြစ်တာနော်အဲ့တော့ဒီပရိသန်နေစိတ်စိတ်တည်းနဲ့ကမ္မဇာယုတ်တွေဟာဒီဒီဒီဟာလေးကိုပြောတယ်ပေါ့နော်ဒီဒီပရိသန်နေစိတ်တေသောအနေနဲ့ဘုရားလူဘဝဆိုရင်တံပရိသန်နေနေပရိသန်နေစိတ်ဖြစ်တယ်ပေါ့ဗျာပရိသန်နေစိတ်စပါကြောင့်ဥပတိပြီဥပခိုက်တန်လေးမှာပဲခုနကကလစီ3စီးပေါ့ရုပ်ပေါင်း30ဖြစ်တယ် ဒါကြောင့်မို့အဲ့ဒါလေးကြည့်ပြီးတော့ခုနဒီစကားလေးကရေးထားနော်ဒီဒီဒီဝီထီကိုဒီဘက်နဲ့နဲ့တော်လောက်အောက်ကဟိုကအထိပဲနဲ့ကြည့်လို့ရပြေဇောကရပရိသန်နေပြေဇောကရပရိသန်နေစိတ်စေတသိက်ဒီဒီဒီပရိသန်နေခိုက်တာနေကြည့်ပြီးဒါကိုရေးတာပြေဇောကရပရိသန်နေစိတ်စေတသိက်တို့သည်မိမိနဲ့တူတူကပြီးတော့ကမ္မဇာယောကမ္မဇာယောဆိုခုနကလစီ30ကမ္မဇာယောပဲ ကာယတတကလဝုဒ္ဓတတကလဘာဝတတကလရုပ်30တာကမ္မစာရုပ်တွေအဲ့ဒီဟာတွေကအချင်းချင်းပြန်ပြန်လာလာခြေစုပ်ပြုတ်နော်ပြိဿတုပ္ပနဲ့အတူတူပဲဝိညာဏပစ္စနာမတုပ္ပဟောအဲ့ကြတော့ဝိညာဏပရိသန္ဓေစိတ်ကရှေ့ဖြစ်တယ်လို့လို့ဖြစ်တယ်တကယ်တမ်းကြောင့်မဟုတ်အတူတူကဖြစ်တယ်တေဝိယနဲ့ပြန်တော့ပရိသန္ဓေတီပရိသန္ဓေရစိတ်ကလည်းဥပထီပဲဥပခိုက်တာမှာပဲပရိသန္ဓေစိတ်နဲ့တူစေတသိက်ဖြစ်မယ် နကမ္မဇာယုတ်30ဖြစ်မယ်အဲ့တော့ပရိသန်နေစိတ်စေတသိက်နဲ့ကမ္မဇာယုတ်တွေဟာဒီလိုအတူတူကဖြစ်ပြီးတော့ချင်းချင်းပြန်ပြန်လာလာယေစုပြုတယ်ပေါ့ခုနပါဠိတော်လေးကြည့်ပြီးတော့ဒါဝဥက္ကနကနေနာမရူပံဘုနာ ပါဠိလေးอ่ะနော်အညာမညာအဋ္ဌိပစ္စေနာပစ္စေဩဒါမှဒိဋ္ဌသဘောပါဒါလည်းမှတ်တာနော် ဒီဒီဟာလေးကြည့်ဒီခုနပရိသတ်သုံးပါးပါဠိတာဒါလေးကြည့်ပြောတယ်ပိဇောကရပရိသန်နေစိတ်စေတသိက်အဲအဲ့ဒီတူနဲ့တူပြည့်တဲ့ကာမစာယုတ်ဒီခုနကာဒတကလ10ခုဝိတုဒတကလ10ခုပေါက်တဲ့10ခုပေါ့အဲ့ဒါအဲ့ဒါတွေကချင်းချင်းပြန်ပြန်လာလာထင်ရှားရှိတဲ့ခိုက်တာမှာပဲယေရှုပြုတယ်အဲကြောင့်ဘုရားဒီမှာဝိညာဏပစ္စနာမရူပ ဒါကဝိညာဉ်ကရှေ့ဖြစ်တယ်လို့လို့ဖြစ်နေမှာဒီလိုမဟုတ်ဘူးเนาะဒုရဝဖြစ်တာလားအဲ့ဒီမဟာဗရာဏသုတ်တို့ကြတော့တခါထပ်ပြန်ဒီဘက်ကလည်းပြန်ဟောတယ်နာမရူပပြစ္ဆဝိညာဏဒါဆိုရင်တော့ချင်းချင်းပြန်ပြန်လာမှခြေစုပြုတ်တယ်ဆိုတဲ့အဓိပ္ပာယ်မျိုးတက်ရောက်သွားတော့ထုတ်ပေးတာမို့ဖြစ်စေတာမဟုတ်ဘူးเนาะဝိညာဉ်ကြောင့်နာယောကဖြစ်စေတာမဟုတ်ဘူးနော်သူတို့ကအတုလူကဖြစ်ပြီးခြေစုပြုတ်တယ်ဥပထမကတတ္တိပေါ့ထောက်ပံ့ပေးပြီးခြေစုပြုတ်ဒါမျိုးပြောတယ် အဲတော့အဲ့ဒီထဲမှာတိတိကျကျကိုထပ်ခွဲလိုက်တဲ့ခါကျပိဇောကရပရိသန်နေစိတ်စေတသိက်တွေကစိတ်စေတသိက်တော့ဘယ်တော့မှသူကမိယဝတ္ထုရောမရှိဘဲနဲ့မဖြစ်ဘူးဖြေရောထုံးဆောင်ဖြစ်ဘူးအဲ့ဒီမှာတိတိကျကျရှားလိုက်ကဟရိယဝတ္ထုရောဟရိယဝတ္ထုရောနဲ့ဒီပိဇောကရပရိသန်နေနာမခန္ဓာဆိုတဲ့စိတ်စေတသိက်တွေဟာထင်ရှားရှိကြမှာအချင်းချင်းပြန်ပြန်လာလာကျေစုပြုတယ်ဒီလိုမှတ်တယ် ဒါကိုအောက်ကနေကနေနာမရူပအញ្ញမညာအတ္တိပစ္စေနာပြီးတော့ဒါနှစ်မျိုးတိတ်ပဲယူလို့ရတယ်နော်ဒါလေးလည်းရှင်းရှင်းလေးလည်းမှတ်ထားနော်ကမ္မဇာယုတ်30နဲ့ပရိသန်နေစိတ်စေတသိက်နော်အချင်းချင်းပြန်ပြန်လာငါထင်ရှားရှိခိုင်မှာကျေစုပြုတယ်ေဇောကရပဋိသန္ဓေစိတ်စေတသိက်နဲ့ပြီးတော့ဗာလဲဟရိယဝထုယုတ်သူတို့ကချင်းချင်းပြန်လာကျေစုပြုတယ်ဒီဟာလေးကိုနားလည်ထားရင်ခုနပြိဿသောဥပ္ပါနဲ့နားလည်သွားလိမ့်မယ် ပစ္စောကတော့ပဋိသန္ဓေစိတ်စေတသိက်နဲ့ကမ္မဇာယုတ်ကမ္မဇာယုတ်နဲ့ပစ္စောကရစိတ်စေတသိက်နောက်တနည်းပြောမယ်ပစ္စောကရစိတ်စေတသိက်နဲ့အရိယဝတ္ထုယုတ်အရိယဝတ္ထုယုတ်နဲ့ပစ္စောကရစိတ်စေတသိက်ဝိညာဏဆိုတာခုနကပစ္စောကရစိတ်ကိုပြောတယ်နာမဆိုတာကစေတသိက်ပြောစိတ်နဲ့စေတသိက်ကအတူတွဲဖြစ်တယ်ဘုရားကဒီပရိစ္ဆေသမုပ္ပါဒ်ကြဒီလို ခွဲဟောတာ ခွဲခွဲတယ်လို့မမှတ်ရဘူးနော်ဖြစ်ပုံက အတူတူကဖြစ်တယ်ထေရှားရှိကမှာယေရှုပြုတယ်ဒီလိုလေးမှတ်တာအဲ့တော့ဒီနေရာမှာအဓိပ္ပာယ်နှမျိုးထွက်တယ်ဆိုတာမျိုးလေးမှတ်ထားမယ်မူရင်းအဓိပ္ပာယ်ပြောချင်တာကတော့သေသောကတော့ပဋိသန္ဓေစိတ်စေတသိက်ဟာရယအထုရောက်ပါမယ်ဟာရယအတူတူကဖြစ်သာသာတပုရိသသာသာတတ္ထိကိုနော်အတူတူကဖြစ်ပြီးတော့ထေရှားရှိကမှာချင်းချင်းပြန်လာတော့ဥပထမကတ္တိပေါ့အထောက်ကိုပြုပြီးကျေစုပြုတယ်လို့ဒီလိုမှတ်ထား ဒါကိုပြောချင်တယ်ဒါကတော့ဒီဟာလဲဘုရားကတော့ဒီမှာလဲဒီကြောင်းနဲ့တော့ဟောသွားတော့ဘယ်ပြအော်ဂန်နစ်ကနေနာမရူပအညာမညာအတ္တိပိစိဏပိစိအဘုန်းကြီးတို့အဲ့လိုအထိပ္ပယ်ကိုနှစ်မျိုးလောက်နားလဲထားနော်အဲ့ဒါမှပို့ပြီးတော့အမြင်ပို့ပြီးရှင်းလိုက်အဲနောက်မဟာဘုတ်သွားကြအောင်မဟာဘုတ်နဲ့ပတ်သက်ပြီးတော့နှစ်ချက်ပေါ့နော်စတတော်မဟာဝရအညာမညာအတ္တိပိစိဏပိစိ မဟာဘူရာဥပါဒဒုဝနာအဓိပစ္စေနာပစ္စယောဒီလိုဟောတော်တယ်မဟာဘုတ်၄ပါးဟာအချင်းချင်းအဓိပစ္စယတတ္တိဖြင့်ကျေစုဖြစ်တယ်မဟာဘုတ်၄ပါးကနော်တဝုနဲ့တဘာနဲ့တဘာပေါ့နော်ဥပထမကတတ္တိထောက်ပံ့ပြီးတော့ထင်ရှားရှိကမှကျေစုပြုတဘာက၃ပါးကို၃ပါးကတဘာကို၂ပါးရဲ့၂ပါး၂ပါး၂ပါးကိုအဲလိုအထောက်ပံ့ပေးပြီးတော့ ထင်ရှားရှိခိုင်းမှာအတ္တိပစ္စယတတ္တိဖြင့်ကျေစုပြုဒါရင်လားဆိုမဟာဝူရာဥပါဒာဒုပနာအတ္တိပစ္စေနာပြောဒီမဟာဝူ၄ပါးကိုပဲအမိပြုပြီးဥပါဒာယုတ်တရားထင်ရှားရှိခိုင်းမှာကျေစုပြုတော့ဥပါဒာယုတ်သူ့အတူဖြစ်တာမဟုတ်မဟာဝူ၄ပါးမှာပဲအမိပြုဖြစ်သူအမိမပြုဘဲနဲ့မဖြစ်ဘူးအကြောင်းမဟာဝူ၄ပါးနဲ့ပတ်သက်ပြီးနှစ်ချက်နော်စိတ်စေတသိက်နဲ့ပတ်သက်ပြီးဒီထဲမှာနှစ်ချက်ပေါ့စရောခန္ဓာအရူပနောအညာမညာအဋ္ဌိပစ္စေနာပစ္စယော စေတစရိကတို့မှာစေတသဗုဒ္ဓဘာရူပနာအတိဖြင့်စိတ်စေတသိက်နဲ့ပတ်သက်ပြီးနှစ်ချက်မဟာဘုတ်၄ပါးနဲ့ပတ်သက်ပြီးနှစ်ချက်ဆရောမဟာဝုဒအညမညာအတိဖြစ်စေနာပြီးဆုံးမဟာဝုဒဥပါဒရူပနာအတိဖြစ်စေနှစ်ချက်ဩက္ခနိဂတိပိစောခါရပိတန်နိနာမပရိတန်နိစိတ်စေတသိက်နော်တည်သွားတယ်ဒီဘဝတစ်ခုရလာတယ်အဲ့ဒါလေနှစ်ချက်တော့နှစ်ချက်ပဲနော်ဒါပေမဲ့ပါဠိတော်မှာနှစ်ချက်ခွဲဟောမတောင်တစ်ချက်တည်းနဲ့ဟောတယ် ဒါလေးကိုကြည့်ပြီးတော့ဘုန်းကြီးတို့ကအဲ့လိုခွတ်ထုတ်ပြီးဒိဗ္ဗေကိုဖွင့်ဆိုချက်တွေရေးကြတယ်ဒါဆိုပုံမြင်သွားပြီပေါ့အောက်အောက်သွားလိုက်ကြအောင်ဝုထုပုရိစာတတ္ထိဝုထုပုရိစာဒါကိုဒိဗ္ဗေပြန်ရှင်းလင်းချက်ပေးထားတော့ဝုထုပုရိစာတတ္ထိဝုထုပုရိစာတော့သကုပ္ပတာရောသောတာပ္ပတာရောခန္ဓာပ္ပတာရောစေဝပ္ပတာရောကာယပ္ပတာရောနော်ဒီပ္ပတာရောဝုထုရော ၅ခုကိုမိပြုပြီးဘာစိတ်တွေဖြစ်လဲစကုပတာရာယုစကုဥဒုယုကိုမိပြီးစကုဉ္ဉ္စေသောတာဥဒုယုကိုမိပြီးသောတာဥဉ္ဉ္စေကာဏဥဒုယုကိုမိကာဏဥဉ္ဉ္စေကာဏဥဉ္ဉ္နာတဇေဝဥဒုယုကိုမိဇေဝဥဉ္ဉ္စေဝဇေဝဥဉ္ဉ္နာတကာယဝတ္ထုကိုမိပြီးကာယဝိညာဉ်စေကာယဝိညာဉ်ဓာတ်ဖြစ်တာအဲအဲ့ဒီဒါလေးကိုနားလည်ထားရင်ဒီပါဠိတော်တွေကလိုလိုရပါလိမ့်မယ်နော်စက္ခ စက္ခိုင်းနော်စက္ခုယုတ်တော်မြည်ပြုပြီးတော့စက္ခုညဏတစိတ်စတိစက္ခုညဏတဆိုတော့စိတ်ကိုစိတ်တိကိုပေါ့အကုညဏတဆိုစက္ခုညဏတွေးပေါ့စိတ်ဖြစ်ရင်တန်သားမြေတို့ကနေတော့စေတသိက်တွေလည်းဖြစ်တာပဲပါဠိရွတ်တဲ့ကကြတော့ကွယ်ကွယ်ပြပြရွတ်အောင်ရွတ်တတ်ဖို့ရည်ကြည်တယ်နော်ဒါမနေ့ကလည်းပြောခဲ့ပြီစက္ခာနာဆိုခဏရကြောင့်တရား သကောဝိညာဏဓာတုယာတံသမြုတ္တကနိစ္စဓမ္မနံဒါတပုတ်ပဲအတ္တိပစ္စေနာပစ္စယောလို့မှတ်တာအဲတော့ခြုံပြောရင်တော့သကုဝိထုယုတ်ကိုမိပြီးသကုဝိညာဉ်စိတ်စေတသိက်ဖြစ်မယ်သောတာဝိထုယုတ်ကိုမိပြီးသောတာဝိညာဉ်စိတ်စေတသိက်ဖြစ်မယ်အဲ့လိုဖြစ်တဲ့အတွက်ထင်ရှားရှိတဲ့ပစ္စုပန်ခိုက်တံမှာပဲအထိပစ္စယတတ္တိယကျေစုပြုနော်ထင်ရှားရှိတယ်လို့ကျေစုပြထင်ရှားမရှိကျေစုမပြုတော့ သောတာခန္ဓာဝတ္ထုယုတ်ကိုမိပြီးပြီခန္ဓာဝิญဉ်စိတ်ဖြစ်ဖြစ်မယ်ဇေဝဝတ္ထုယုတ်ကိုမိပြီးပြီဇေဝဝิญဉ်စိတ်ဖြစ်ပဲကာယဝတ္ထုယုတ်ကိုမိပြီးပြီကာယဝิญဉ်စိတ်ဖြစ်တယ်အဲ့ဒီလိုဖြစ်တဲ့အခါကျဘာတတ္တိဖြင့်ကျေစုပြုလဲမေးရင်အဋ္ဌိပစ္စယတတ္တိဖြင့်ကျေစုပြုတယ်ဒီသကုဉ္စိတ်တို့သောတာဝิญဉ်နဲ့စိတ်တွေဘယ်မှမရသကုတုသောတာဝတုကနောဒီသကုတုတွေဟာနော်သူကထင်ရှားရှိတဲ့ပြစ္ဆုတ်ပံခိုက်တာဆိုပေမဲ့လို့ နော်အတူတကွဆိုပေမဲ့လို့သူကဒီအာယုံ ရုပ်ရဲ့အာယုံเนี่ย16ချက်မှာ6တာကိုစိတ်အနေနဲ့じゃတစ်ချက်တည်း6ပါတော့ဒီတော်ဝင်ပုံကားစနကပုံကုတ်ပြီစရာပြေတော်ဝင်ပြီးတော့မှ16ညစိတ်ဖြစ်တယ်သောတာဝင်စိတ်ကလည်းရှေ့မှာစေတကနာ၄ချက်လောက်ကြိုဖြစ်တယ်သကုပ္ပတာဒါယုသောတာပ္ပတာဒါယောလည်းစေတကနာ၄ချက်လောက်ကြိုဖြစ်နေတယ်ကာဏပ္ပတာဒါယောကလည်းစေတကနာ၄ချက်ပေါ့ တိတဝံဘုံငါဆလနာဘုံကိုပိစရာပိစရာဝဆံ၄ချက်ခဏငယ်နဲ့ပြောရင်စေတကနာတစ်ခုတစ်ခုမှာခဏငယ်က3ချက်ရှိတာခဏငယ်နဲ့ပြော12ချက်12ချက်ကြိုပြီးတော့ဖြည့်နေနော်သက္ကနာသောတာနာကဏ္ဍဒီမှာကြည့်လိုက်ပါတော့ဒီဟာလေးတွေကြိုဖြည့်နေဒီသက္ကုဉ္ဉ္စိအရင်မှာပါနေသက္ကုပ္ပတာရယုဒီဘုန်းကြီးတို့မျက်စိကြည့်ယောဂရှိနေပြီဟောဘုန်းကြီးကိုလှမ်းကြည့်လိုက်တော့ရူပါယုံကလည်းကြိုဖြည့်နေတာ နော်အဲကြောင့်မို့ကြိုဖြစ်တယ်တော့ပုရိသတာလို့ခေါ်တယ်ဒီသကုပ္ပတာရောသောတာပ္ပတာရောခန္ဓာပ္ပတာရောစေဝပ္ပတာကာယဒါဝတ္ထုယုတ်တွေဖြစ်တဲ့အတွက်ဝတ္ထုပုရိသတာဒီလိုဘုန်းကြီးတို့ခွဲကြတော့အဋ္ဌိနဲ့တွဲဒီဟာထင်ရှားရှိကနော်ဒီဒီပစ္စုပန်ရူပအောင်နဲ့သကုပ္ပတာရောကခုနပဲမှာလေဒီ16ချက်ပြည့်မှာချုပ်တာကိုဒါပစ္စုပန်ထင်ရှားရှိကဆိုဒီဒီဟိုတုံး စိတ်ကတော့ဥပထေပင်ဆိုပြတ်သွားပြီယောဂကျ16ရက်ဖြစ်မှပြတ်တာကိုအဲကြောင့်ဒီမှာတိရဝဘောဂသရဘောဂပြပြစရဝစံပြီးတော့16ညံတမလေးတာနိနာဟုတ်တော့ဇောခုနှစ်ရက်ပြရာယောနှစ်ကြိမ်ဘဝင်အကြောင်းမှပြတ်ဒါကြောင့်ဒီတွင်းကတော့ပြစ္ဆုတ်ပါထင်ရှားရှိခိုက်ပဲသုံးရတော့အဲ့ဒီထင်ရှားရှိခိုက်မှာ ဖြစ်တဲ့အတွက်အထိပစ္စည်းရောနော်ဒီသကုဉ္စိတ်လေးမဖြစ်ခင်ရသဝဉ္စိတ်မဖြစ်ခင်သကုဒုယုတ်က ခဏငယ်12ချက်စိတ်တက္ကနာ၄ချက်ကြိုဖြစ်တဲ့အတွက်ပုရိသတာသကုတ္တသောတာဝတ္တဒီသက္ခပတာသကုပ္ပတာရောသကုသောတာပတာရောကာဏပတာဇေဝပတာကာယပတာရောဒါတွေကိုသကုတ္တသောတာဝတ္တကာဏဝတ္တဇေဝဝတ္တကာယဝတ္တဒီလိုခေါ်တယ်ဒါကြောင့်ဒါကိုဝုထုပုရိသတတ္ထိဆိုပြီးဘုန်းကြီးတို့ဟိုပဋ္ဌာန်းပါဠိတော်စာအုပ်လေးမှာကိုယ့်ကိုရေးထားနော်ပစ္စယနေရတာ ။ဘာဖြစ်လို့ဒီလိုခေါ်တယ်ဆိုတာဒါရှင်းရှင်းလင်းလင်းသိသွားပြီ။ပါဠိတော်ကြည့်မယ်။ပြီးတော့မှအာရမဏပုရိသတ္ထိသွားမယ်။အာရမဏပုရိသတ္ထိနော်။အာရမဏပုရိသတ္ထိခုနမျက်စိအကြည့်ုံလေးရှိုံနဲ့မြင်သိစိတ်ကမဖြစ်နိုင်သေးဘူး။အာယုံကလည်းရှိုံမှအာယုံမရှိနဲ့ဒီမျက်စိကြည့်ုံလို့မျက်စိကောင်းနေဘာအာယုံမှမရှိဘာမြင်သိစိတ်မှမဖြစ်ဘူး။ နားကြည်ရင်နားကြည်ရုံလေးကောင်းဝင်မလို့တန်အာယုံလည်းရှိအောင်မှနှာခေါင်းကြည်ရုံလေးကောင်းဝင်မလို့အနတ်အာယုံလည်းရှိအောင်မှရှားကြည်ရုံကောင်းဝင်မလို့စားစရာအာယုံလည်းရှိအောင်မှကိုယ်ကြည်ရုံကောင်းဝင်မလို့တွေးထိစရာအာယုံလည်းရှိအောင်မှနောက်ကဝိညာဉ်စိတ်ကဖြစ်တာကိုဒါကြောင့်ဒီမှာအာယုံနေကြည်ပြရူပါယနာတာရယနာကာနာယနာရတာယနာဘုဒ္ဓဘာဒီအာယုံနေကြည်ပြီးတော့ဒီဝိညာဉ်စိတ်ကဖြစ်တာဒီရူပါယုံနေရာလဲခုနက ဝိထိဇာလေးပြန်ကြည့်မယ်ဒီဒီဒီအာယုန်နေရာနဲ့ဒီကြည့်လိုက်ဒီသကုပ္ပတာရာဝုထုယောတို့ရူပါယုန်ဆိုစရတဲ့ကြိုဖြစ်နေသကုညင်စေပဲဘယ်နှချက်လောက်ကြိုဖြစ်နေတိဒဝင်ဘုံကဆိုတော့ဘုံကောပြီးပြင်စရဝေဆိုစစ်တခဏ၄ချက်ခန္ဓာငယ်၁၂ချက်ကြိုဖြစ်နေဒီအာယုန်เนี่ยရူပါယုန်ကကြိုဖြစ်နေတယ်အာယုန်6ပါးအာယုန်5ပါးရူပါဝန္တရံခန္ဓာဝရတံဖုဒ္ဓဘာ ဒါတွေကအာယုန်တွေဖြစ်တဲ့အာရမဏခေါ်တယ်နော်အာရမဏအာရမဏပုရိသတတိခေါ်တယ်ဒီပုံနာလေးဒီဇာလေးအောက်ဆွဲကြတယ်နော်အာရမဏပုရိသတတိအဲလိုခေါ်တယ်အဲ့ဒါကကြိုဖြစ်နေတဲ့အတွက်ဥရိသတဆိုတာလေးထည့်ထားတာအနကုလောက်ကြိုဖြစ်နေတိဒဝဘုံငါဇလဘုံဂုပိစေတာ ပြစ္ဆရာဥဇံ၄ခုလောက်ကြိုဖြတ်တော့စေတဂနာ၄ခု၁၂ချက်ကြိုဖြတ်နေကြိုဖြတ်နေတဲ့အတွက်အာရမဏပုရိသတတိဒီလိုမှတ်ထားမယ်နော်ဒီဒီဟာလေးတွေနော်ဘဝနဲ့အောက်ပြန်ဆွဲချလာနည်းနည်းအောက်ဆွဲချလာအဲဒီမှာဒါကိုပြောနေအာရမဏပုရိသတနော်နောကရူပံတတော်ကန္နာဝရတာယုံအဲ့ဒါကိုကြည့်ပြီးတော့ခဏဘုရားကရူပနာတရိုင်းနာခန္ဓာနာရတိုင်းနာဘုရပိုင်းနာ အာယုံ6ပါးကိုဒီအာယုံ6ပါးကကြိုဖြစ်နေဘလောက်ကြိုဖြစ်နေတိတဝင်ဘုံကသရဘုံကိုပိစပိစရာဥစ္စာစေတကနာ၄ချက်ခဏငယ်ပြောပြီးစေတကနာတစ်ချက်တည်းခဏငယ်၃ခုဥပတိပြန်ဥပတိပြန်ခဏငယ်၁၂ချက်ကြိုဖြစ်တယ်ဒါကြောင့်ပုရိဇာတာဒီတရားတွေဟာဒီကနေပြီးတော့ဒီတရားဒီတော်ဘုံဘုံကသရ ပဂုပိစီရပြေလောဇာသကုညင်တံမြတ်တန်ရဝုဒ္ဓသောခုညင်တအောင်နေခြင်းဒီတဲ့အောင်မချုပ်သေးဘူးဒါပစ္စုပန်ထေရှားရှိနေအာယုံထင်ရှားရှိနေတဲ့အတွက်ပစ္စုပန်ခိုက်တာမှာထင်ရှားရှိနေတဲ့အဋ္ဌိလို့တောင်းတာဒါကိုသုံးခုတွဲလိုက်တော့အာရမဏပုရိသတ္ထိအဲ့ဒါပါလဲဆိုရင် ရူပယနာသကုညနာတာရူပယနာခဏယသကုညနာဓာတုယတန်သမိတကနိစ္စဓမ္မနာအဋ္ဌိပစ္စေနာပစ္စယော အဲ့ဒီကနေဘယ်ထိအောင်သွားမလဲဘုဒ္ဓဘာယရဏံကာယဝိညာဏဓာရုယတန်သမြေတကဏိယဓမ္မနံအဋ္ဌိပစ္စေနပစ္စယောအဲ့ဒီလိုမှတ်မယ်နော်အဲ့ဒီပါဠိလေးလိုတွဲကြည့်အဲ့တော့ဒါကပစ္စဝိညာဉ်ပဲပြီးသေးတာခုနကဝိတိစရာလေးပြန်ကြည့်မယ်နော်ဒီစကုဉ္သောတာဝိညာဉ်ခန္ဓာဝိညာဉ်ပဲပြီးသေးတာအဲဉာဏ်နာရီကဉာဏ်နေသေးတာနော် အခုအာရမဏပုရိသတာပြီးသွားပြီအောက်မှာကြည့်လိုက်အောင်နော်အဲ့တော့ဓာရီကိုသိတဲ့အတွက်ဒီမှာမှတ်ချက်လေးရေးတာယုံနာတရားတွေတန်တတိပညာအစင်မပြတ်ဖြစ်နေခြင်းနော်ဒီဝိတိကြည့်လိုက်အောင်ယုံနာတရားတွေယုတ်တရားနံတရားတွေသကုပ္ပတာရယုံနဲ့ယူပါယုံပေါင်းစုံတိုက်တိုင်းတိုက်ဆိုင်ပြီးစိတ်တရားဒါကိုအကြောင်းပြုပြီးတော့တလုံးလုံးကြီးစိတ်အစင်တန်းကြီး16ချက်ဖြတ်သွားတာပေါ်ပြီးပေါ်ပြီးပြောင်းပေါ့ဒီဒါကိုလည်း သဘောပေါက်လာတယ်။ဩဒီသကုပ္ပတာတိုင်းရူပပေါင်းစုံတိုက်ဆိုင်မိလားလို့ဒီစိတ်စင်ခြင်းစိတ်တဏှာမှာသဘောရဖြစ်တာ။ဒါကြီးကိုဘုန်းကြီးတို့ဘယ်လိုထင်လဲဆိုတမူဟပညာအဆိုင်ကဲတုံခိုင်းနော် တုံတိုင်ရှိမိဆိုင်ဖြင့်ဒီလိုထင်တာပေါ့တမူဟပညာနဲ့တဏ္ဍာရပညာဆိုတာဩလူ လူပုံနတ်ပုံဟာလူပဲနတ်ပဲဒိဋ္ဌိဆံပဲတစ်ပင်ပဲဒီလိုဖြတ်တာနော်။ အဲ့ဒါတွေကဒီလိုဖြစ်နေရတဲ့အဋ္ဌိအောက်ကတာအဋ္ဌိနာအောက်ကတာပစ္စည်းအဋ္ဌိပစ္စည်းနားလေအောက်ကတာပစ္စည်းကလည်းဒီလိုပဲသူကတွဲပြောမယ်နောက်ပိုင်းညအဲဒီအဲ့ဒီရဲ့တတ္တိတွေကြောင့်ဒီလိုဖြစ်နေတယ်ပြီးတော့မှဘုန်းကြီးတို့ကအဋ္ဌိပစ္စည်းက၅မျိုးရှိတယ်သာဇာတတ္တိပြီးသွားပြီပုရိဇာတတ္တိပြီးသွားပြီနော်ဘုဒ္ဓပုရိဇာတတ္တိပြီးသွားအာရမဏပုရိဇာတတ္တိပြီးသွားပြီနောက်တစ်ခုက ဝဋ္ဌရမဏပုရိသတတ္တိဒါလေးကြည့်မယ်နော်ဝဋ္ဌရမဏပုရိသတတ္တိကြဘာပြောရလဲအဲ့ဒါလေးကြည့်မယ်နော်ဘုရားဝဋ္ဌရမပုရိအာယုံပြုခံရတဲ့ပိစုပန်ထင်ရဟရိယဝတ္ထုယုတ်တိမိမိကိုအာယုံပြုရဖြစ်တဲ့မနောဝိသံကာမဇောတခု30တရားဟု7ပြဉ္ဉ္တွေစိတ်များနဲ့စေတသိက်ကြောင့်အတ္တိတ္တိကျေစုပြုတယ် ဆိုလိုတာကဒီပိစရဥဇံတမရိဆိုင်တွေကမနောတတ်နော်ကြံတဲ့စိတ်တွေကတဏိရဏဝုဒ္ဓဇောတာဒါတွေတရားယုံများပဝင်တို့အတာမနောဉာဏတတ်ပေါ့အဲ့ဒီစိတ်တွေကြည်လိုက်တော့မနောရဝဇံတို့ပြင်ကြံတဲ့စိတ်တွေပေါ့ဘုထောမနောရဝဇံတို့ဒီစိတ်တွေကာမဇောတို့ဒီဟာတရားဥဒ္ဓအာယုံပြုဖြစ်နေတယ် စိတ်တွေပေါ့ဗျာအဲ့ဒီစိတ်တွေဟာဟရိယဝုဒ္ဓအဲ့ဒီစိတ်တွေဟာဟရိယဝုဒ္ဓရောဝုဒ္ဓရောပဲဟရိယဝုဒ္ဓဟိုအာယုံပြုခံရတဲ့နော်ပြစ္ဆုတ်ပံထင်ရှားရှိနေတယ်ဒီဟရိယဝုဒ္ဓရောကိုလည်းအာယုံပြုနေတယ်ဒီဟရိယဝုဒ္ဓကလည်းထင်ရှားရှိနေအဲ့ဒီအာယုံပြုဖြစ်တဲ့ဉာဏ်နဲ့စိတ်တွေပေါ့အဲ့ဒီစိတ်တွေစိတ်တွေနဲ့ဒီစိတ်သိမ့်ပေါ့အဲထင်ရှားရှိတဲ့တတ္တိဖြင့်ကျေစုပြုတဲ့အတွက်ဒါတော့ဝုထုအာယုံပုရိသတ္တတ္တိ ဝဋ္ဌရမဏပုရိသတ္တတ္တိဒါမျိုးခွဲပြောပစ္ဆာဇာတတ္တိကတော့ပစ္ဆာတတ္တပစ္စည်းနဲ့အတူတူပဲဒါမျိုးဒီမှာတော့ပြန်ကြည့်လိုက်ပေါ့ဒေရမဆုရှင်ဘဝသစ္စာနဲ့ပရမဝေစာကြီးတော့ဘုရားဒီမှာကြည့်လိုက်နော်အဲဘဝသဘဝတခုစားလာပြီအရင်ဘဝသေးတယ်ဒီဘက်ဘဝရောက်လာတယ်ပရိသနိစိတ်နော်ပြီးတော့မှကြတော့ပရိသနိစိတ်ရဥပခိုက်တာပဲပရိသနိခါခေါ်တယ် ပရိသန္တိစေရဲ့ထီကာလနဲ့မသိမချင်းကာလပုရိကာလတုတ်တန်တို့ပြင်ပလောကလူတွေနားလည်တာကမိဝန်းနဲ့မှနေသမျှကာလပါလို့ပရိသန္တိလို့ခေါ်တာလို့မိဝန်းနဲ့မှမွေးလာပြီးနောက်ပိုင်းမသိမချင်းကာလပုရိကာလဒီလိုသုံးတာဗိဓမာလည်းကွာခြားချက်လေးရှိတယ်ဘုန်းတော်ဘွားတကူအရင်ဘွားသိလာတယ်ဒီဘက်ဘွားရောက်လာတယ်ပရိသန္တိတီလိုက်တယ်ပရိသန္တိတီတဲ့ကပရိသန္တိစိတ် အာကဥပတိပင်ရှိတယ်ပဋိသန္ဓေဇဥပခိတ္တမှာခုနပြောခဲ့ပြီးကာမဇာယုတ်30ဖြစ်တဲ့ကာယတတကလ7ခုဘာဝတတကလ7ခုဝိတုတတကလ7ခုကာမဇာယုတ်30ပြကာမဇာယုတ်ဖြစ်တယ်ပေါ့ဗျာပဋိသန္ဓေစိတ်စေတသိက်နဲ့တူကာမဇာယုတ်တွေဖြစ်လာတယ်ကာမဇာယုတ်အလုံးတော့မဟုတ်ဘူးတော့ခုနကကာမဇာယုတ်30တော့တယ်ထီကြတော့တကဘာတွေဖြစ်လာဥရဇယုတ်တွေဖြစ်လာဒီယုတ်တွေက ရုပ်တည်းရဲ့သဘောရဲ့တက်တန်းက18ချက်အသက်ရှိစိရဲ့တက်တန်းတော့ဥပတိပင်ဒါဆိုသူကတောက်ပြတ်သွားတယ်ရုပ်တည်းကြာကြီးလို့မဟုတ်ဘူးနော်သူကမပြောက်ပြတ်ဘူးဆက်လက်ဆက်လက်ကြီးပွားတယ်သူကတစ်ခုပြတ်သွားရင်နှစ်ခုပွားတယ်နှစ်ခုပြတ်သွားလေးခုဖြစ်လာလေးခုပြတ်သွားရင်ရှစ်ခုသူအဲ့လိုအလုံးနဲ့ဘုန်းကြီးတို့ခန္ဓာကိုယ်ကကြီးလာတယ်တော့သူ့တက်တန်းတော့ဟုတ်လားဘယ်လောက်ရှိလဲ18ချက်တော့ရှိတော့အဲကြောင့်ကြည့်လိုက်ဒီကမ္မဇာယုံနဲ့ဥဒ ပရိသန်နေစိတ်ရဲ့ဥပခိုက်တာမှာကမ္မဇာယုတ်ထီအဲ့တော့မပြတ်သွားနေဒီဟာတွေမပြတ်အောင်မပြတ်မရှိအောင်ပါလို့ပရိသန်နေစိတ်ပြီးတော့ပါလားဘဝင်စိတ်သုတိစိတ်တို့ပရိသန်နေစိတ်တို့ဘဝင်စိတ်တို့အတူတူပဲဗျနာမည်အသုံးမကွာသွားတာပဲရှိတယ်သုတိတာလည်းဒါပဲပရိသန်နေလည်းဒါပဲဘဝင်ဖြစ်တော့လည်းဒီစိတ်ပရိသန်နေတော့ဘဝင်ဖြစ်တယ်ဒီအတူတူပဲဒီစိတ် အဲအဲ့ဒါကိုဘဝင်15ချက်16ချက်16ချက်ဆိုရင်တော့ဒါကတော့16ချက်ပြီးလို့ချုပ်သွားပို့ကြိုက်တာပေါ့နော်16ချက်အဲ့ဒီပထမဝင်ပေါ့ပထမဝင်ဒုတိယဝင်တတိယဝင်16ချက်ဖြစ်ပထမဘုံရဥပခိုက်တာမှာစိတ်တစားရုပ်တွေဖြစ်မှာအဲလိုမှအဲတော့ပထမဘုံဆက်ရနောက်နောက်တော့စိတ် နောက်နောက်တဲ့စိတ်ဆိုတာဒီမှာတော့ဒါပိဇောကတော့ပဋိသန္ဓေရုပ်ဖြစ်တဲ့အာဆိုတော့အရူပဝိဘက်ကတော့ခြံရတာပေါ့ဗျအရူပဘုံကတော့ရုပ်မှမဖြစ်တော့ဓမ္မဝေဒနာတော့စိတ်85ခုဆိုအရူပဝေဒေဝိကျင်တဲ့စိတ်တွေပြောတယ်အဲ့ဒီ85ခုကနော်ပရမနောက်တော့စိတ်85ခုကပရိသန်နေစိတ်ရှိတဲ့စိတ်ဥပမာဖြစ်လာတဲ့ထီတီစဲရုပ်ပေါ့နော်ဥပစိတ်မှာဖြစ်တာပါလေခုနကမ္မဇာယုတ်30 ဌိကနာမှာဖြစ်တာပါလေဥဒဇာယုတ်အဲ့ဓာတွေကို तू ကဖြစ်စေတာမဟုတ်နော်ဥပထမကတတ္တိဒါကိုထောက်ပံ့ပေးတယ်ဆက်လက်တည်တတ်ဘဝငါဆိုတာဘဝတွေမပြတ်ဖြတ်တော့ထောက်ပံ့ပေးတာအဲ့ဒါကိုပြောတယ်အကြောင်းပစ္ဆာစန္ဒတတ္တိဘုန်းကြီးတို့ကဒီမှာပါခွဲရမလဲရုပ်တည်ဆိုတာကကံကြောင့်ဖြစ်တာကံစားရုပ်နော် စိတ်ကြောင့်ဖြစ်တာစိတ်စားရုပ်လူကြောင့်ဖြစ်တာဥစ္စာအာရကြောင့်ဖြစ်တာအာစားရုပ်သူကအကျိုးရုပ်တွေအကြောင်းနေကြောင့်မို့ဒီဟာတွေဖြတ်လာအကြောင်းမို့အကြောင်းဒီအကျိုးတရားကအယုတ်တွေကြရှေ့ရရောက်စိတ်တွေဆိုတာစိတ်စေတသိက်တော့ကံကြောင်းတရားကုသိုလ်အကုသိုလ်နော်ဒါတွေကြတော့ကံကြောင်းတရားခေါ်ဒီကံကြောင်းတရားတွေ ကနေကြအကြောင်းတရားပေါ့ဒီအကြောင်းတရားကနေပြီးတော့ခုနကအကျိုးတရားတွေထပ်ပံပေးတာတည်မြဲနေအဲ့ဒါကြောင့်ပစ္ဆာစတ္တတတ္တိလို့ခေါ်တယ်နော်အကြောင်းဖြစ်တဲ့စိတ်တရားနောက်ကထောက်ပံ့ပေးတဲ့ပဋိသန္ဓေပဝင်ပထမဝင်ဆိုင်နော်ရှေ့ကယုတ်တရားတွေကိုဆက်လက်ရှင်းသန်းနေအောင်အထိပိစ္ဆာတတ္တိကျေစုပြုတော့ဒီယုတ်တရားဆက်လက်ကြည်ထွားတော့၁၇ချက်ပြည့်မှသူက ချုပ်ပြောက်သွားချုပ်ပြောက်ပြီမြတ်တစ်ခုပေါ့တစ်ခုဖြစ်တစ်ခုပြောက်လေးခုဖြစ်ဒီလိုနဲ့ခန္ဓာကိုယ်ကြီးထွားလာအဲ့ဒီနည်းနဲ့ကျေစုပြုတော့ပစ္ဆာသတ္တတတ္တိလို့ခေါ်တယ်။တော့ဒီမှာနောက်အောက်ကမှတ်ချက်လေးရေးတာရှင်းသောစိတ်နှုတ်ဘဖြစ်ခဲ့ကြသောရုပ်စုစီနောက်တော့သောစိတ်ဥပဖြစ်သည်မှာပစ္ဆာသတ္တရာ၏နောက်နောက်တော့ဘဝင်စိတ်တွေဖြစ်မှာ ရှေးစိတ်ကပြစ္ဆာတတ္တတ္တိရှေးသောရုပ်တဲ့ပြစ္ဆာတတ္တတ္တိရတာဟုတ်နောက်တော့စိတ်တွေကလည်းဓမ္မဟောစိတ်ရပြစ္ဆုတ်ပံအကျိုးတရားဆိုဖြစ်နေနောက်တော့စိတ်စိတ်တွေကမဖြစ်ဘဲနဲ့ပြစ္ဆုတ်ပံတရားဆိုတာပြစ္ဆုတ်ပံတရားအကျိုးတရားဆိုမဖြစ်ဘူးဒါကြောင့်ဒါတော့ပြစ္ဆာတတ္တပစ္စည်းတိုင်းမှတ်ပါဆိုမှတ်ချက်ရေးတာကဲအောက်သားကြတော့ယူပအာရတိအဲ့ဒီသွားကြည့်ရအောင်ယူအာယူပအာရတိနော် ပစ္စုပန်ရှိစေခဲဝယ်နဲ့ပါရှိတဲ့ဗေဒဩဇာစားတော့တယ်ဒီဗေဒဩဇာစားတော့လိုက်စားတော့လိုက်တဲ့အခါကျဒီရုပ်တွေကထိခိုက်တာမှာပဲကောင်းအကောင်ကျန်တဲ့ရုပ်တွေကိုပို့ပြီးတော့ထင်ရှားစေတယ်စားတော့တဲ့အာဟာရကြောင့်မို့စိတ်တွေစေစားရုပ်တွေဆက်လက်ပြီးတော့တည်တောင်းအောင်ကာမဇာယုတ်တွေဆက်လက်တည်တောင်းအောင်ဥဇာယုတ်အာဇာယုတ်ဒါတွေဆက်လက်တည်တောင်းအဋ္ဌိပစ္စယတတ္တိဖြင့်ထင်ရှားရှိခိုက်မှကျေစုပြုပြီးတော့ ထောက်ပံ့အနေနဲ့ပေးလိုက်တာဖြစ်စေတော့ဒါကြောင့်ဗိဓဝောဇာရဲ့ထောက်ပံ့ရတော့အစ္ဆတဝောဇာမိမိထိခဏမှတည်ရှိတဲ့ပစ္စုပန်ဖြစ်စတုဇာယုတ်တာအတ္တိပစ္စယတတ္တိဖြစ်ကျအစတော့ကစားမယ်မစားရင်ဒီခန္ဓာကိုယ်ကြီးဆက်လက်ရှင်သန်ဖို့ရမရှိဘူးဗိဓစာရတွေနေတိုင်းစားတော့တင့်တော်တယ်ညနေလည်းစားတော့ဒါအဲ့ဒီထောက်ပံ့ရတဲ့ကအကျွေးနှမရှိတဲ့ ရှိတဲ့အစ္ဆဒဩဇာဒတွေပေါင်းပြီးတော့ဒီယုတ်တွေကဆက်လက်ရှင်သန်ကြီးထွားအရိပစ္စတာတွေဖြင့်ကျေစုပြုရရင်ဒီလိုမှတ်တာရူပစီဝိတ္တနေရာထီတည်သွားလိုက်မယ်နော်ရူပစီဝိတ္တနေရာထီဒါကြပါလေအေရိယပစ္စည်းတို့ကပြောကြတယ်ဖတ်ဆင်နေပါဗျာသူကတော့အိန္ဒိရီမှာက နာယင်တွေရှိတယ်ရုပ်အင်တွေရှိတယ်ဒီမှာတော့ရုပ်စီဝိတာရုပ်စီဝိတာတွေက ਨੇ သူနဲ့အတူဖြစ်တဲ့ကမ္မစာယုတ်တွေပစ္စုပန်တူဖြစ်တဲ့ကမ္မစာယုတ်တွေကိုဒီဉာဏ်ရုပ်တွေဆက်လက်ရှင်းတန်ခွင့်ရအောင်အထိပစ္စယတတ္တိဖြင့်ပစ္စုပန်ခိုက်တယ်မှာသူကထောက်ပံ့ကျေစုပြုပေးတယ်ဒါဝရူပစီဝိတေနိယအထိလို့ခေါ်တာပေါ့နော် ပြီးတော့မှဘုန်းကြီးတို့ကအောက်ကဟိုပါဠိတော်နီးနေပေါ့နော်ဒါပညာဝရမှာဟောထားတာလေးတွေနဲ့ပြန်သွားတယ်အဲ့ဒါလေးကြောင့်အများကြီးရှင်းအောင်နည်းနည်းလောက်ကြည့်လိုက်မယ်နော်အဲ့ဒီဒီမှာကြည့်လိုက်ဒါပညာဝရမှာဟောထားတဲ့အတ္တိပစ္စယောပထမဆုံးဘောပါဠိတော်လေးဘောနည်းနည်းပြန်နေအောင်နည်းနည်းခြားနေအောင်ဒီအတ္တိပစ္စယောဒီ စိတ်စေတသိက်တွေဟာကုသိုလ်စိတ်ကလည်းထင်ရှားရှိတာအကုသိုလ်စိတ်ထင်ရှားရှိတယ်ဝိဘတ်စိတ်ကရိယာစိတ်ထင်ရှားရှိတော့ခွဲသွားတယ်ဘုန်းကြီးတို့ဒီပစ္စနေတိတာမှာじゃပါဠိကအဲ့လိုခွဲမပြောဆတ်တော်ခန္ဓာအရိပိရောအညာမညာအတိပိစိဏပိစိယောစိတ်ဓာစေတသိက်ကဓမ္မစိတ်ဓာသမုဒ္ဒရူပနာအတိပိစိဏပြောအကုန်တွဲပြောသွားထင်ရှားမရှိနော်ပစ္စနေတိတာပါဠိတော်တွေဒီဘက်ကပြအဲ့လိုကွဲ ပညာဝါဒပါဠိတော်ဒီပါဠိတော်တွေထဲမှာပါဠိတွေရိုက်ထားပညာဝါဒအကြည့်ရပါအဲ့ဒီမှာဒါပြင်ဒါကြောင့်မို့ဒီပစ္စနေတာပါဠိတော်နဲ့ပညာဝါဒပါဠိတော်နှိုက်ရှင်ကြည်ရနှိုက်ရှင်ကြည်မှပုံနာလေခုဘုန်းကြီးတို့ရတာအများစုရတာပစ္စနေတာပါဠိတော်ကြီးပစ္စနေတာကြတာအကျင့်တယ်လို့ကြည့်လိုက်စရောခန္ဓာရူပိနောအညမယအတိပစ္စေနာပြောနာခန္ဓာအောက်မှာစိတ်ဓာတ်စေစီကဓမ္မစိတ်ဓာတ်သမုဒ္ဒဓာအတိပြနာက စိတ်စေတသိက်နဲ့ပတ်သက်ပြီးနှစ်ချက်ဒီမှာဟောတာ။ဟောဒီကြတော့အများကြီးဟောသွားတယ်။စိတ်စေတသိက်ကကုသိုလ်စိတ်ရှိတယ်။ဟောအောက်မှာကြည့်လိုက်အကုသိုလ်စိတ်ရှိတယ်။ဒီအောက်ကစိတ်ပါဠိတော်ဆွဲကြည့်။အောက်ကိုပြန်အောက်ကိုဆက်ကြည့်လိုက်ဝိဘက်ကရိယာပြကရာစိတ်တယ်လည်းရှိမှဒီမှာအောက်အပေါ်နဲ့နဲ့မှတယ်ဟောဒီမှာဝိဘက်ကရိယာပြကရာစိတ်တယ်နော်။ဒါမျိုးတွေပေါ့ဗျာ။စိတ်တွေကကုသိုလ်စိတ်ရှိမယ်အကုသိုလ်စိတ်ရှိမယ်ဝိဘက်စိတ်ရှိမယ်ကရိယာစိတ်ရှိမယ် ဝိပဿနာကရိယာစေကိုဗျာကတလို့ဒီလိုဟောတာအဲ့လိုခွဲသွားတယ်ကိုကြတော့တိတိကျကျဘာဖြစ်လို့လဲဆိုတော့ဝိဘက်ကဝိဘက်ချင်းချင်းပဲချင်းချင်းပဲနာမကနာချင်းချင်းပဲထင်ရှားရှိတဲ့အနေနဲ့ကျေစုပြုနိုင်တာကိုကုသိုလ်ကုသိုလ်ချင်းချင်းအကုသိုလ်အကုသိုလ်ချင်းကုသိုလ်နဲ့အကုသိုလ်ပေါက်ပြေဟုတ်ထုံးဆောင်ရှိဘူးနော်ဝိပဿနာကရိယာအမှလည်းသူကနဲ့သူအကနဲ့သူဖြတ်တာဒါကြောင့်ဘုရားအဲ့ဒီမှာじゃတိတခွဲဟောသွားတယ်ဒါလေးသဘောပေါက်ဖို့ရည်ကြီး ဒီလိုရှင်ကြီးလာရင်တော့ကိုယ်သိတာတော့ဗောနော်အဲ့လိုနားလဲသဘောပေါက်ပြီးတဲ့အခါကျတော့နောက်အပေါ်နည်းနည်းလေးပြန်ကြည့်မယ်နော်ကုသိုလ်နည်းအပေါ်အစာနာလေးရကြည့်အစာကအစာอืมအစာနာလေးမှာကြည့်လိုက်ကုသိုလ်ကုသိုလ်ချင်းချင်းကုသိုလ်က22ပါးရှိတယ်လေကုသိုလ်22ပါးဆိုစေတသိက်က38ပါးရှိတယ်အဲ့တော့ခန္ဓာဖွဲ့လိုက် ရူပဝေဒနာခန္ဓာတင်ညက်ခန္ဓာသင်္ခါရကဝိညာဉ်ခန္ဓာကကုသိုလ်စိတ်စစ်တဲ့ခန္ဓာဘွဲ့ရင်ဝိညာဝိညာခန္ဓာတင်ညာတင်ညာခန္ဓာဝိညာတင်ညာမှာကျွင်းတဲ့စိတ်တွေအသင်္ခါရခန္ဓာကုသိုလ်စိတ်ကဝိညာဏခန္ဓာဟောဒီမှာကျတော့ဆက်တော်ခန္ဓာလူများအညာမညာနေတော့ဒီလိုပဲဟောတယ်ဘုမကြတိကြတယ်ကုသလောဤကောခန္ဓာကုသိုလ်တံခန္ဓာတစ်ပါးကခုနခန္ဓာလေးပါးရှိဝိညာခန္ဓာတင်ညာခန္ဓာသင်္ခါရခန္ဓာဝိညာဏခန္ဓာ ကုသလောဤကောခန္ဓာဒီမှာလည်းရေပုံရပြောသွားတယ်တိကြပြောဝိညာဉ်ခန္ဓာလည်းပြင်မယ်သင်ညာခန္ဓာလည်းပြင်မယ်သင်္ခါရခန္ဓာပြောဝိညာဉ်ကအဲ့လိုလှည့်လိုက်အများကြီးပဋ္ဌာန်းဟောတဲ့တရားအကျယ်ထွက်သွားလိုက်ကုသလောမှာဝိညာဉ်ခန္ဓာဤဝေဒနာခန္ဓာဤဒိဏနာခန္ဓာနာအဲ့ဒီလိုဟောပြီးအများကြီးချက်တော့ဒီတော့ဒီမှာခြုံပြောသွားလိုက်တယ်ကုသလောဓမ္မကုသလတဓမ္မတာအဋ္ဌိပစ္စေနာပစ္စယောဒီကုသိုလ်တရားတွေလည်းကုသိုလ် ထင်ရှားရှိခိုင်းမှာအထေပစ္စယတတ္တိဖြင့်ကျေစုပြုတယ်ကုသလောဧကောခန္ဓောရှိကဝိညာဉ်ခန္ဓာတစ်ပါးဖြစ်မယ်ဆိုရင်ဉာဏ်နဲ့ခန္ဓာသုံးပါးအထင်ရှားရှိခိုင်းမှာထောက်ပံ့နေတဲ့ကျေစုပြုတယ်ကုသလောဧကောခန္ဓောဒိဏနာခန္ဓာနာအထေပစ္စယနာပစ္စယောနော်ရှိကနံခန္ဓာသုံးပါးဖြစ်နေမယ်ဆိုရင်နောက်ကနံခန္ဓာတစ်ပါးအထင်ရှားရှိခိုင်းမှာ အတူတူဝဖြစ်ပြီးယေရှုပြုမယ်တယောခန္ဓာဧကတခန္ဓာတာအတိပစ္စေနာပစ္စယောနော်ခန္ဓာနှစ်ပါးကခန္ဓာနှစ်ပါးကိုအတူတူဝဖြစ်ပြီးထင်ရှားရှိခိုင်းမှယေရှုပြုမယ်ဒွေခန္ဓာဒွေနာနာခန္ဓာနာအတိပစ္စေနာပစ္စယောဒီလိုဟောတယ်နော်ဒီကုသိုလ်ကြောင့်မို့ကုသိုလ်စေစားရုပ်တွေဖြစ်တော့မို့ဗျာအခုဘုန်းကြီးစတင်ပေးနေတယ်ကုသိုလ်စေစားရုပ်တန်တွေထွက်နေ အဲဒါကြောင့်ကုသလောဓမ္မောဒီရုပ်တွေကြပြာကတလို့ခေါ်ပါတယ်ကုသလောဓမ္မောပြာကတတဓမ္မတာအဋ္ဌိပစ္စိဏပြေဆုံးကုသိုလ်တွေပြုလို့ရင်းနဲ့ပဲကုသိုလ်စိတ်စားရုပ်တွေဖြစ်ပါတယ်ဒါကိုကြည့်ပြီးတော့ကုသလောဓမ္မောဖြာကရတဓမ္မတာအဋ္ဌိပစ္စေနာပစ္စယအဲ့ဒီကကြသူကလာပြီးသာဇာတာပစ္ဆာဇာတာခွဲသွားတယ်အကြောင်းသူကဒီပစ္စည်းတွေပညာဝါဒကြတိတိကျကျလာတော့တယ်ပေါ့ဗျာ ပစ္စနေတလို့ပေါ့မကျင်ဟိုကြချက်သာဇာတာဖြစ်ပေါ်တစ်မျိုးပစ္စဇာတာဖြစ်ပေါ်တစ်မျိုးပေါ့သာဇာတာကုသလခန္ဓာကုသိုလ်စိတ်စေတသိက်ကြောင့်ဒီမှာစိတ်ဓာတ်စေတသိက်ကဒီမှာစိတ်ဓာတ်သဘောဓာတ်ရူပနာဒါသာဇာတာအနေနဲ့သွားတာကုသလခန္ဓာစိတ်ဓာတ်သဘောဓာတ်ရူပနာကုသိုလ်စိတ်စေတသိက်တွေကလည်းထင်ရှားရှိနေရမယ်စိတ်စားရောကလည်းထင်ရှားရှိနေရမယ် ဒါကြတော့ကုသိုလ်စိတ်စိတ်ဖြစ်တယ်စိတ်စားရောတန့်ဖြစ်တယ်ဒါကြောင့်ဒီနေရာမှာကြည့်ပြီးတော့စတကတတ္တိဖြစ်စေတတ်တဲ့ထောက်ထုတ်တတ်တဲ့တတ္တိမျိုးဥပထမကတတ္တိကတော့အများစုကတော့ဖြစ်တာပေါ့နော်ဒါကြောင့်ရေပုံရအများစုဖြစ်အ ਨੇ စုမှာစတကတတ္တိလည်းဖြစ်တယ်တက္ကရာဆရာကြီးကတော့ပြောတော့ဥပထမကတတ္တိကိုအဓိကထားဖွင့်သွားဒါဇာတာကိုကြည့်ပြီးတော့ဒါလေးကြည့်ပြီးတော့ဒါသာဇာတာ ကုသလခန္ဓာစိတ်တသမုဋ္ဌာနာရူပနာအတိပိစိဏပြေစုံပစ္ဆာဇာတပစ္ဆာဇာတကြတော့ကုသလခန္ဓာပုရိဇာတဣမတကာယတာဒါကြတော့ဘုန်းကြီးတို့ပါသွားကြည့်ရမလဲခုနဒီပရိဒါနေဝီထီကြတဲ့သိသွားပြီသိသွားနိုင်တဲ့ပြိုင်နဲ့ဒီဘက်ဘဝရောက်လာမယ်ပရိဒါနေခိုက်တာပရိဒါနေခိုက်တာမှာပရိဒါနေစိတ်ဥပတိပင်ရှိတယ်ဥပခိုက်တာမှာကမ္မဇာယုတ်30ဖြစ်မယ် ထိခိုက်ဓမ္မဥဇာယုတ်30ဥဒ္ဒဇာယုတ်တွေဖြစ်မယ်ဒီကမ္မဇာယုတ်ဥဒ္ဒဇာယုတ်တွေစိတ်16ချက်မပြည့်မချက်မပြတ်မပြတ်ဘူးဒီလိုဆက်တိုက်ဖြစ်ဒါတွေမပြောင်းမပြတ်ဆက်လက်တည်တအောင်ဘာလို့မလဲပရိဒါနေစိတ်မှာနောက်မှာဖြစ်လာတဲ့ဘဝင်စိတ်ဝင်စိတ်16ချက်ဒီကနေသူ့ကိုထောက်ပံ့ပေးတာထောက်ပံ့ထောက်ပံ့ထောက်ပံ့ပေးတာကသူအသက်ပြည့်ဆက်လက်အသက်ရှိသွားတာ နော်နောက်ကပရမဝင်စိတ်ဒုတိယဝင်စိတ်တာဒီရုပ်တွေကိုဖြစ်စေတာမဟုတ်ဘူးဒါပေမဲ့ဒီဘဝင်စိတ်ရပရမဘဝင်စိတ်ရဥပခိုက်တာမှာတော့စေစားရုပ်ဖြစ်စေဒါကြောင့်စဏကတတိရှေ့ကကမ္မဇာယုတ်တို့ဥဒဇာယုတ်တို့ကြောင့်ပိဋ္ဌာနေစိတ်ရဥပမှာကမ္မဇာယုတ်ဖြစ်တယ်ပိဋ္ဌာနေစိတ်ရထီမှာဖြစ်တဲ့ဥဇာယုတ်တွေကြတော့ဒီနောက်ကဘဝင်စိတ်ကဖြစ်စေတာမဟုတ်ရှေ့ကအဲ့ဒီယုတ်တွေ ဆက်လက်ရှင်သန်ခွင့်ရအောင်ထောက်ပံ့ပေးဒီလိုကွဲပြောင်းပါတော့အဲ့ဒါကိုဒီနေရာမှာပစ္ဆာဇာတလို့ခေါ်တယ်နော်အကြောင်းတရားတွေကဒီမှာဗြဟ္မဝင်ဆွဲအကြောင်းတရားနောက်ကဖြစ်တယ်နော်ပစ္စုပန်ကြိုတရားဣမတဗုဒ္ဓဇာတကာယတော့ဒီဒီရုပ်တွေပေါ့ရကာမဇာယုတ်စေဥဒ္ဒဇာယုတ်တွေဆိုတဲ့ရုပ်တရားတွေရှိရရုပ်တရားရောက်တဲ့ကြောင့်ပစ္ဆာဇာတအဋ္ဌိပစ္စေနာပစ္စယောဒီလိုမှတ်မယ်ပေါ့ဗျာ နောက်ပြီးတော့ကုသလောဓမ္မောကုသလတသပြမဒါအဘောနှစ်ခုကိုပေါင်းလိုက်တာနော်ပထမကပါလေကုသိုလ်စိတ်စိတ်တည်းတည်းအချင်းချင်းပြန်ပြန်လာလာဟုတ်လားခန္ဓာတစ်ပါးက၃ပါးကိုခန္ဓာ၃ပါးတစ်ပါးကိုခန္ဓာနှစ်ပါးနှစ်ပါးကိုဒီလိုတော့ကုသိုလ်ကြောင့်မို့နောက်ကကုသိုလ်စိတ်စားရုပ်တွေဖြစ်တယ်အဲ့ဒီနှစ်ခုပေါင်းဟောလိုက်တာ ကုသလောဓမ္မကုသလတ္တသာဒါကုသိုလ်စိတ်စိတ်တည်းအပြာဂရတ္တအပြာဂရတ္တသာဓမ္မတဒါကတော့စိတ်တရားယုတ်တွေကိုပြောတာအဋ္ဌိပစ္စေနာပစ္စည်းဟောအဲ့ဒီနှစ်ခုပေါင်းတော့ကုသလောဤကောခန္ဓာဒိဏနာခန္ဓာနာစိတ်တသမုဋ္ဌာနာရူပနာအဋ္ဌိပစ္စေနာပစ္စည်းခုနကတခုပေါင်းလိုက်တာတယောခန္ဓာဧကတခန္ဓာတစိတ်တသမုဋ္ဌာနာနိစ္စရူပနာအဋ္ဌိပစ္စေနာပစ္စည်းဟောဒွေခန္ဓာဒွေနာနာခန္ဓာနာ စေတသမုဒ္ဒါရဏိယဒုဝါနာအတ္တိပစ္စေနာပစ္စယောနော်ဒီတင်တလောင်းနဲ့သိညာမယ်နော်ဒီဟောပြောဆွဆုံးမှတဲ့တရားတော်များကို ကြားနာကြတဲ့အတိုင်းလိုက်နာကျင့်ကြအထောက်နိုင်ကြသဖြင့်မညဖုန်ညာနိဗ္ဗာန်ကိုရလွန်ရောက်လွယ်နိုင်ကြတဲ့ပုဂ္ဂိုလ်များဖြစ်ကြပါစေ။ဘုရားပြပေးတဲ့ဆုနဲ့တပည့်တော်တော်လုံးပြည့်စုံပါပါလို့ရှင်ဗျာ။သာဓုသာဓုသာဓု